ဒီနေ့2020ခုနှစ်နိုမာလာ29ရက်တနင်္ဂနွေနေ့ညနေ9နာရီချိန်မှာထေရဝါဒဓမ္မကမ္မထာလမ်းစဉ်လိုင်း95ဟိုဓမ္မနုပဒနာပိုင်းကိုပြောတော့ဗောနော်ဓမ္မနုပဒနာပိုင်းမှာနိဝရဏနိဝရဏရှုမှတ်တဲ့နိနိဝရဏရှုမှတ်နေရလေအဓိကနေရပါနေတဲ့အတွက်ဒါအောင်နားလေအောင်တခြားသုတ်တွေ အကိုကပြုပြီးထပ်ပြောနေတော့အဲ့ဒီမှာဘုန်းကြီးမလေးကစာပြောနေတဲ့အရိယဝါဒတရား7ပါးအရိယသူတော်ကောင်းတို့ရဲ့စိုင်းနေအရိယသူတော်ကောင်းတွေကြဒီတရား7ပါးနဲ့နေကြတယ်။ကြောင့်သူတို့ရဲ့နေရာအရိယသူတော်ကောင်းတွေနေသလိုဘုန်းကြီးတို့တွေလည်းနေလို့မရဘူးလားဆိုနေလို့ရတော့နေက အရိယာတွေဆိုင်အရိယာဝတ္တတရားဘုန်းကြီးတို့နှစ်ပါးပြောပြီးပါပါပြီနံပါတ်1ကတော့ဗာလဲဆိုတတိတခုအဆောင်ရှောက်ခိုင်းမှရှိရမယ်ဒါကိုဧကာရခေါ်လို့ခေါ်ပါအမြဲတမ်းတတိရှိနေအောင်ဘာပဲဘာပဲလုပ်လို့ဘာပဲဖြုတ်ဖြုတ်ဘာပဲဘာပဲတွေးတွေးပေါ့တတိအဆောင်ရှောက်တတိခိုင်းနေရမှာမြဲနေရမှာနံပါတ်2ကတော့မိယာ၄ပါးရှိရမယ် စရုရပတ်တေနောဒီရာလေးပါဆိုမနေ့ကဖြောခဲ့ပြီမိဝေတနာလေးမျိုးပေါ့နော်ဒီခံတဲ့နာတွေပြီးတော့ရှောင်ရမယ့်အရာတွေပြီးတော့ပယ်ရမယ့်အရာတွေဒါတွေပြောခဲ့ဒီနေ့じゃဘာပြောမလဲဆိုတော့ဒီအရိယသူတော်ကောင်းတွေနေသွားတဲ့တရားတစ်မျိုးကဘာလဲဆိုပါဠိလိုပြောရင်တော့ပင်စင်ကဝိပ္ပဟိနော အဆိုတရား၅ပါးဆိုနိဝရဏတရား၅ပါးကိုပဲရှားပြီးနေရမယ်ဒါပြောလို့တရားရှုမှတ်ပြီးဆိုရင်ဒါရ6ဒါရရှိတော့ဒါရ6ပေါက်မျက်စိနားလျာကိုယ်စိတ်အဲ့ဒီဒါရ6ပေါက်မှာတကားဒါရ6ပေါက်ရှုတော့အဲ5ခုကိုပိတ်ပေါ့တကားတစ်ပေါက်ကနေတတိနဲ့စောင့်ကြည့်ရအောင်စောင့်ကြည့်နေရင် ဘာဖြစ်တတ်လဲဆိုတော့ဘုန်းကြီးတို့နိဗ္ဗာန်တွေကတနည်းနည်းတော့ဝင်လာတာဗျာအများဆုံးတော့ဒီနိဗ္ဗာန်၅ပါးဝင်လာပါမယ်ဒီနိဗ္ဗာန်၅ပါးအစိုးတရားတွေခေါ်တယ်အဲဒီစိုးတရားတွေဝင်လာတတ်တယ်သူတို့ဝင်လာရင် ကိုရှုမှတ်နေတဲ့ဘောင်းနာဟိုအတားစီရလို့ပိတ်ပင်ရလို့ဖြစ်သွားတယ်ကိုရှုမှတ်နေတဲ့ဘောင်းနာ ဆက်ရှုမှတ်လို့မရသူဝင်လာတယ်ဒါကြောင့်ဒီတရားတွေကို ပိပင်နာတာစီတာလို့အဆိုတရားလို့ခေါ်တယ်နိဗ္ဗာန်တရားလို့ခေါ်တယ်ဒီနိဗ္ဗာန်တရားတွေဖြစ်ပေါ်လာရင်ဘုန်းကြီးတို့ကပယ်ရှားရမယ်မပယ်ရှားလို့ရင်ဘုန်းကြီးတို့ရှုမှတ်နေတဲ့တရားရှုမှတ်နေတဲ့အာယုအများကြီးခက်ခဲတွေ့လာတော့နိဗ္ဗာန်တွေက6မျိုးရှိတာပေါ့နော်ကာမေသနာနိဗ္ဗာန် ဖြာဝရနိဝေနထိနာမိတာနိဝေနဥရိစ္ဆကုစ္ဆနိဝေနဝိသိကိစ္စနိဝေနကာမေသနာနိဝေနဆိုကာမဆိုတာအာယု၅ပါးကာမဂုဏ်တရားတွေပေါ့ရူပယုံတာတာယုံကာနာဝရတာယုံဖုဒ္ဓဘာယုံအာယုန်နေနဲ့ပတ်သက်ပြီးတော့ဒီအာယုန်နေနဲ့နှစ်သက်ရှာအောင်နေကြုံလာရင် လူတိုင်းလူတိုင်းလိုချင်တာပေါ့ဒီရာဟုတွေကိုလူတိုင်းလူတိုင်းလိုချင်တဲ့အရာဟုတွေကာမဂုဏ်အာယုံဆိုတာ လူတိုင်းနှစ်သက်တဲ့အာယုံတွေဖြစ်နေတာဘုန်းကြီးတို့စားစရာပဲကြည့်လေစားစရာတွေလူတွေကစားခြင်းတစ်ခွဲလောက်တယ်စားခြင်းတစ်ခွဲလောက်တော့ပါလေအခြားတိရိစ္ဆာန်တွေကလည်းစားခြင်းတာပဲရှင်နေရလာနာစားမယ်ပယစီတရားလားပယတိတရားစားခြင်းနဲ့ဘောဝတရားစားခြင်းနဲ့ကြွက်တရားလားစားခြင်းလစ်လစ်တလို့ဘလောက်ဖုံးတာအုပ်ထားလို့နေနေတချို့ဆိုရင်ဒီထဲမှာစားရင်တောင်းရင်အသေးခံပြီးတော့ကိုစားတာနော်ဒီတော့နှစ်သက်စရာအစင်အာယုန်နေ နှစ်သက်စရာအတအာယုန်နေနှစ်သက်စရာ အနတ်အာယုန်နေနှစ်သက်စရာစားစရာအာယုန်နေနှစ်သက်စရာအတွေ့အထိ အသုံးဆောင်ပစ္စည်းတွေနှစ်သက်စရာ အတွေးတွေပေါ့ဗျာဒါတွေကတော့လူတိုင်းနှစ်သက်တော့လူတိုင်းနှစ်သက်တော့လူတိုင်းလိုချင်တာပေါ့ဒါနဲ့ပတ်သက်ပြီးတော့ဒီကာမဂုဏ်ကာမိဆန္ဒကာမဂုဏ်အာယုန်နေဆိုတာတဲ့ စာပေကျမ်းဂန်များမှာတော့တာတင်နဲ့တူတယ်ပေါ့စွန်တကောင်သို့မဟုတ်သိငက်တကောင်ဟာတာတင်တကူချီဆုချီလာချီလာကျန်တဲ့သိငက်တရားတွေ့တော့သူတို့ကလည်းစားကြတော့ဝိုင်းပြီးတော့ထိုးကြစိတ်ကြကုတ်ကြအထိုးစိတ်ကုတ်ခံခံရပါများတဲ့ခါကျတော့ချီထားတဲ့ကောင်ခံနိုင်ဘူးဒီသားတွေကိုခံနိုင်တော့လွတ်ချလိုက်တယ်လွတ်ချလိုက်မှတတ်တာတခါတကြားဒီကောင်ကတခါအဲ့ဒီ သားတွေကိုချီသွားများကြံတဲ့ကောင်တွေကလိုက်ပြီးတော့တိုက်ကြခိုက်ကြထိုးကြဆိတ်ကြအဲ့လိုဖြစ်ပြန်တယ်အာသူလည်းမခံနိုင်တော့လွတ်ချအာအခြားတကောင်တွေတကကောက်ချီသွားအဲ့ဒီပုဂ္ဂိုလ်ဝိုင်းထိုးကြဆိတ်ကြအဲ့လိုဖြစ်လွတ်ချမှတက်တာရဘာဖြစ်လို့လဲဆိုတော့ဒီသားတွေကစုံတိုင်းနှစ်သက်လို့သဘောကျနေအဲ့ဒီဥပမာပဲပေးထားပါတယ်ဘုန်းကြီးတို့အာယုံ၅ပါးကာမဂုဏ်တရားဆိုတာကဒီတိုင်းပဲလူတွေကနှစ်သက်ကြတယ် ဒီရုပ်ထုတွေရုပ်ထုပစ္စည်းတွေအာနာတွေအသိမ့်ပိုက်ထားတဲ့ရုပ်ထုပစ္စည်းတွေအာနာတွေသိမ့်ပိုက်ထားတဲ့ပုံကိုဆိုခြားပုံကိုတွေကလူယူကိုစူးစမ်းကြတာဒီအောင်အနေနဲ့ပြည့်ဆိုရင်ဘာဖြစ်လို့လူယူကြလောကမှာချမ်းသာတယ်လို့ထင်တာချမ်းသာလို့ထင်တော့ဒီအာယုပိုင်ဆိုင်ထားတဲ့ပုံကလူလာဒီအရာတွေရမယ်အာနာတွေပစ္စည်းတွေယာလူတွေရမယ်ဆိုရင်သူကကုသိုလ်အကုသိုလ်ဖြစ်တာမစင်စားတော့ ရဖို့ပဲသူကတိုက်ခိုက်လူယူဒါမျိုးတွေဖြစ်ကြတော့ကွာခြားချက်ကတော့ပါလဲဆိုတော့ဒီပုရုဇဉ်ပုဂ္ဂိုလ်များတော့ဒီဟာကိုအကောင်းထင်တာတော့အရိယသူတော်ကောင်းတွေကြဒါအပြစ်မြင်တော့တဏ္ဍညာဒီအာယုန်ကိုပယ်ကြဆုံးညာတာမန်ပုရုဇဉ်ပုဂ္ဂိုလ်တွေကဒါအပြစ်မမြင်အကောင်းထင်နေတော့အသေးအံရှာဝင်တော့မရရတဲ့နည်းနဲ့ရှာကြတာပဲဒါကြောင့်မို့အပြစ်လဲဆို သူကလည်းရှောက်ကွာလဲဆိုတယောက်နဲ့တယောက်အဆင်မပြေဘူးတစ်ဖွဲ့နဲ့တစ်ဖွဲ့အဆင်မပြေဘူးတစ်ပါတီနဲ့တစ်ပါတီနိုင်ငံနဲ့တနိုင်ငံအဲလိုတိုက်ခတ်ကြတာဒီအာယုန်တွေကြောင့်မဒီကာမဂုဏ်အာယုန်တွေကြောင့်ဒီကာမဂုဏ်အာယုန်ဆိုတာဒါကဘုန်းကြီးတို့ကအများနာလဲအောင်ပြရင်ဒါအာယုန်ပစ္စည်းသာသမီအာယုန်တွေပစ္စည်းအာယုန်တွေကိုနှစ်သက်စရာအာယုန်တွေမြန်လို့စရာအာယုန်တွေအကုန်လုံးပေါ့ဗျာဒီအာယုန်တွေပိုင်ဆိုင်ထားရင်ဒီကာမိဆန္ဒဟာ ကိုယ်တဏ္ဍာမှာရှိနေတယ်ဆွဲနေတယ်ညှိနေတော့ပဲဒီကာမိစ္ဆာနဲ့ပတ်သက်ဘုန်းကြီးတို့အာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့ဘုရားကဗာမိန့်ထားတယ်ဆိုကာမိစ္ဆာနာနိဝရဏကျွေးမိနဲ့တူတယ်ဒီလိုမိန့်ထားတယ်ကျွေးယူထားရင်ကျွေးမြဟိုရှေးတုန်းကခင်ပေါ့ဗျာဒီခေတ်လို့တော့မဟုတ်ပါဘူးရှေးတုန်းကဥမာပေးတာကျွေးရှင်ကို မျက်နှာကြည့်ရတယ်အချိန်တန်မပေးနိုင်လို့လည်းသူ့ကိုမျက်နှာချိုးပေးရခါရတယ်မပေးနိုင်ရှောင်းရတယ် နော်ကြွေခြင်းကစိတ်မဆိုးစိတ်ဆိုးယူပြောရင်လည်းခံရတယ်အဲကြွေးယူထားရင်ကြွေးခြင်းကိုခရအရေးပေးဂယုဆိုင်နေရတယ်လို့ပဲဘုန်းတော်ကတဦးတယောက်သုံးဖို့သာသမီဒုတိယနှစ်သက်မြတ်လို့ရင်ဘာဖြစ်လဲသူ့အရေးပေးဂယုဆိုင်နေအလွန်နှစ်သက်မြတ်လို့လေသူ့အရေးပေးဂယုဆိုင်ရလေကြွေးရှိရင်သုံးဖို့ ဒီတဝူတယောက်ကို နှစ်သက်မြန်လို့ရာဟုတုကိုနှစ်သက်မြန်လို့နေရင်တည်သွားရင်မကောင်းတဲ့ပုံမှာရောက်နိုင်တော့ဘူးဗျာကျွေးယူထားမှုကိုဘုန်းကြီးတို့မြန်မြန်ပေးဆက်နိုင်ကောင်းတယ်လို့ကာမိဆန္ဒဆိုတဲ့တရားကိုလည်းမြန်မြန်ပယ်နိုင်ကောင်းတယ်မပယ်နိုင်တော့ဒါလည်းကိုကတရားလုံးလုံးနေနဲ့လုံးပြတ်တာပဲဉာဏ်နဲ့လုံးတွေလည်းဒုက္ခရောက်တာပဲအဲဒါကြောင့်ဘုန်းကြီးတို့ဘုရားလက်ထက်ကအကြောင်းအရာလေးတစ်ခုရှိတယ် ဖျားလက်တက်ကဆိုရင်ဘုန်းကြီးတို့ဘယ်မှာလဲဆိုမြတ်စွာဘုရားတောင်းထီမျိုးစေတုံးကျောင်းမှာသင်သုံးနေတဲ့အချိန်ပဲဒီရှင်မြတ်ရဲ့နာမည်ကအရှင်ဒိတ်တာလို့ခေါ်တယ်သူကသီလပြည့်စုံတယ်ပြီးတော့လည်းဘုရားလက်ထက်ဆိုတရားကျင့်မှာပါပဲဒီနေ့တော့အရှင်ခိတ္တကတော့ခုလိုမဟုတ်ပြသင်္ကန်းတွေကရှားတယ်သင်္ကန်းတွေရတော့အဝိဆာချုပ်ပြီးသားလည်းမရအောင်အဝိဆာတွေပဲရတယ်အပိုင်းဆာတွေရတယ်မချုပ်တော့ရင်တိမ့်ထားတယ် အဲမျိုးပေါ့ဒါမှမဟုတ်ဒီအပိုက်စာရပြန်တော့လည်းက6တက်6တက်တဲ့ကိုရင်တွေဥစဉ်တွေဒါတွေရှားတယ်ဒါပေမဲ့ချုပ်မဲ့ပုံကိုမရှိသေးရင်ဒီအပိုက်စာလေးတိမ့်ထားပြီးတော့ချုပ်မဲ့ပုံကိုရှားရတယ်ဒါမျိုးတော့နောက်တော့ဒီအဲ့တော့သူက သူအမားတယောက်ရှိတယ်ဒီရှင်ဒိဋ္ဌသူ့ရဲ့သင်္ကန်းချုပ်တဲ့ပုံကိုယ်ရန်နေကိုရင်တွေမတွေ့တဲ့ကြရဒီအပိုင်းစာလေးအချိန်တုန်းကတော့အထူးကြီးပေါ့ဗျာ ခွေးလုံးငငယ်အညာမှာကိုကိုကိုဝစ်ပြီးရက်ပြီးဝစ်ကြတယ်အဲ့လိုအထူးစားအိမ်မှာအဲ့ဒါရရတော့ကရအဲ့မှာသူပြောတာတော့၈တောင်လောက်ရတဲ့ဟာမျိုးပေါ့နောက်တော့သူ့မှာအာထာသူ့မှာလည်းရကန်းတက်ခတ်တဲ့တပ်ပညာတက်တော့အဲ့ဒါတွေကုန်ဖြီဖြီပြီးတော့ဟောငါးမောင်နဲ့ဓာကြီးကတော့ထူတဲ့မကောင်းပါဘူးဆိုရကန်းခတ်တဲ့တပ်ပညာတက်တော့ဒီချီကိုပြန်ပြီးတော့နူညောင်တိမ်မွေးအောင်ပြန်လောက်တာလောက်ပြောင်း အဲ့လိုမျိုးလှုပ်လိုက်တော့တို့က8000တောင်တော့9000တော့ရတာဒါလည်းအနုညာသိနေမှုဝိပ္ပိဖြစ်ဖြစ်အဲ့ဒီခုနကရှင်ဒိဋ္ဌကဒီသင်္ကန်းချုပ်မဲ့ပုဂ္ဂိုလ်သာမဏေတွေရှားတယ်ရဟန်းတော်တွေရှားတယ်ဒါတွေကိုဖြတ်ရတယ်ဖြတ်ပြီးတော့သူကနဲ့သူချုပ်ရတယ်ရှေးတုန်းကအဲ့တိုင်းသွားတယ်ဒီနေ့ကျတော့ဒီသူ့အမကြီးတောင်းတော့ပေါ့သူဒီသင်္ကန်းသူ့အပ်ထားတဲ့အဝိစာပြန်ပေးပါအခုသင်္ကန်းချုပ်မဲ့ပုံတွေရလာတယ် အဲ့တော့အမကသူလောက်ထားတာလေကတ်တယ်အဲ့တော့ရဟန်းဆိုတော့သူကယောသားတော့ယောသားတော့ဟာဒါသူအထာတွေဟာမဟုတ်ဘူးတဲ့သူအထာတာထုထဲထဲကြီးလက်မခံနောက်တော့အမအကျိုးကြောင့်ရှောက်ပြကျိုးကြောင့်ရှောက်ပြမှသူကလက်ခံသွားတယ်အဲ့ကြောင့်မှယူလာတယ်ယူလာပြီးတော့အဲ့ဒီသင်္ကန်းတွေကိုရင်တွေဥစဉ်တွေနဲ့ချုပ်တတ်တဲ့ပုံနဲ့ချုပ်တယ်အဲ့ဒီမှာလည်းဒီအမကြီးကပဲ ဒီတန်ဃာတွေသင်္ကန်းချုပ်တဲ့တန်ဃာတွေအတွက်ဆုံးကုန်းတွေပံ့ပိုးပြီးတော့ပံ့ပိုးပေးလိုက်တာအဲ့မှာသင်္ကန်းချုပ်ဥကိစ္စပြီးသွားတယ်ပြီးသွားတဲ့အခါကျတော့ဘာဖြစ်လဲဆိုသူကဒီနေ့ညလိုပြီးတယ်ဆိုတော့ပြီးတဲ့အခါမှာဒီတမ်းမော်တင်တာနှက်ဖြာမနဲ့မှဆုံးခံသွားတဲ့အခါမှာယုံမဲပေါ့ဒီလိုအဲ့ဒီမှာညကြဘယ်လိုဖြစ်လဲဆို အစာမကြေတဲ့ယောဂာနဲ့ဒီရန်ဟာတန်တော်မူပါတယ် ပြန်တော်မူတော့ဘာဖြစ်လဲဆိုဒီသင်္ကန်းလေးသွားပြီးကပ်လျက်နေတာသင်္ကန်းသွားပြီးဆွေးညိကာမိဆန္ဒသူညံ့လို့တဲ့သင်္ကန်းလေးဆွေးညိသွားအဲ့ဒီမှာဒါလေးဆွေးညိနေသေးတော့ဘာဖြစ်လဲတန်းဖြစ်သွားတယ်ဆိုတော့ဒါလေးတွေ့ရတယ်။အဲရဟန်းကသူကဆွဲလန်းစရာ သင်္ကန်းလောက်ပဲရှိတော့သင်္ကန်းဆွဲတော့ဘုန်းကြီးတို့မှာဆွဲလန်းစရာတွေကဟုတ်လားများနေရင်များသလောက်ဒုက္ခဖြစ်မှလေဒါလေးမှတ်ထား။ သူကသင်္ကန်းရှိတော့သင်္ကန်းဆွဲလာတာသင်္ကန်းမကဘူးကျန်တဲ့ပစ္စည်းပစ္စည်းတွေတရားနဲ့မနေအများကြီးဆွဲလန်းဝယ်ရရှိတယ်အဲတော့တချို့ကတော့တရားမထုတ်လို့တရားအထုတ်ပါလေဘုရားလက်ထက်ကပဲအဲတော့သင်္ကန်းဆွဲပြီးသေးတဲ့ကဒီသင်္ကန်းပေါ်မှာတန်းသွားဖြစ်တယ်တန်းသွားဖြစ်တော့ရှေးတုန်းကရဲ့ဒီဘုန်းကြီးတွေရဲ့ဝိနည်းဥပဒေတာတစ်ခုရှိတယ် ဘာလဲဆိုသူပိုင်ဆိုင်တဲ့ပစ္စည်းတွေကိုတဦးတယောက်မအဖူးသို့မဟုတ်ဂီလာနုပတကအနီလာမှာ ပြုစုဆောက်ရှောက်မဲ့ရဟန်းကလည်းမရှိဘူးပြန်တော်မူသွားပဲဆိုရင်ဂီလာနုပတကအနီလာမှာဆောက်ရှောက်တဲ့ပုဂ္ဂိုလ်ရှိတော့ဒါအနီလာကိုဆောက်ရှောက်တဲ့ပုဂ္ဂိုလ်ပေးလို့ရများနေတော့တန်ခါအလုံးနဲ့ဆိုင်တော့မတတန်ခါဖြစ်သွားအကုန်လုံးတန်ခါပိုင်သွားတယ်တန်ခါပိုင်တော့ဒီတန်ခါလေးကကောင်းတော့အကုန်လုံးတန်ခါလေးကလိုချင်ကြတယ်တန်ခါလိုချင်တော့တရားတစုံနဲ့တန်ခါအများကြီးဆို မဲချခွဲဝေဖို့လုပ်တာပေါ့အဲ့ချိန်မှာသင်္ကန်းမှာကတ်နေတဲ့တန်ကြီးကဟာငါသင်္ကန်းမယူကြနဲ့ငါသင်္ကန်းမယူကြနဲ့ဒီလိုဖြစ်တာအဲ့ဒါနဲ့မြတ်စွာဘုရားကြားတော်မူတော့ခြေသားတို့ဒီသင်္ကန်းကိုချက်ချင်းဝေဘာလိကမပြူကြနဲ့ဟုတ်တပတ်လောက်ထားလိုက်ကြအောင်တပတ်လောက်ထားတဲ့အခါမှာသင်္ကန်းလေးကလည်းတက်တန်းသိမ့်မရှိတော့တန်လေးပေါ့လေတက်တန်းမရှိတော့သေချာသေသွားတဲ့ကလူတီတာနတ်ပြည်ဖြစ်တယ်ဗျဒါ တာမန်မဖြစ်ဘူးဗျာသူဖရာသူရဟန်းဘဝလက်ထက်မှာနာသီလတွေပြည့်စုံတရားတွေကျင့်ကြအထောက်လို့ဒါဒီနတ်ပြည်ရောက်တာတာမန်ပုဂ္ဂိုလ်ပဲရောက်လိုက်နော်အဲ့ဒါပြောချင်တော့အဲ့တော့ဒုတိယနတ်ပြည်ဖြစ်သွားတယ်အဲဒီဆွဲလမ်းမှုအားကြီးတုတ်မှာဘာဟောသွားလဲဆိုတော့အဲ့ဒါကျွတ်တန်းအဲ့ဒီလိုတန်းလေးတည်သွားပြီဒုတိယနတ်ပြည်ဖြစ်မှာဘုရားရှင်ကအကိုင်သင်္ကန်းကိုခုနှစ်ရက်ကျော်တဲ့ကောင်မဝေဘာဏိကပြုတ်ခိုင်းတာ ပြုခိုင်းမှရဟန်းတော်တွေကမေးတော့အကျိုးဆုံးအကြောင်းအကျိုးမြတ်စွာဘုရားမိန့်တာပေါ့အဲ့မှာဗာမိန့်သွားလေဆိုတော့ဒီဓမ္မပဒပေါ့ဗျာဒါပါတော့အယတာဝမလံသမုတ်စီဟိတံတထုတ်တာယတမေဝခါရတိတန်ကြောင့်တမ္မဖြစ်တဲ့တန်ကြီးပေါ့တမ္မတန်ကြီးတွေတက်တာဗျာလေတန်ကလည်းဖြစ်ပေါ်လာတာတမ္မဖြစ်တဲ့တန်ကြီးဟာ တန်ကြီးဖြစ်ပေါ်လာရင် သူ့မိယာတန်ကိုလည်းပြန်စာဖြက်စီးသလိုပဲအဲ့ဒီတူပဲခုနကာမိဆန္ဒနိဝရဏအဲ့ဒီတန်နဲ့ကာမိဆန္ဒနိဝရဏဖြစ်လာပဲဖြစ်လာအဲ့ဒီမိတဲ့ဖြစ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာနော်ဆွဲလန်းပြီးတော့ခုနလို အပင်ငရဲကိုဆွဲချနိုင်တယ်ပင်ငရဲဆွဲချနိုင်တယ်ခုနကမကောင်းတဲ့ပုံပေါ်ကိုဆွဲချနိုင်တယ် အဲ့ဒါကိုမိတ်သွားတာအဲကြောင့်မို့ဒါကိုတတိထားရရှိတော့ဒါတွေကြောင့်ဝင်လာရင်ဘုန်းကြီးတို့ကဒါကိုတရားရှုမှတ်တဲ့ပုဂ္ဂိုလ်ကြကာမိဆန္ဒဒီနိဝရဏရှုနေဘုန်းကြီးစပြောခဲ့တယ်ကိုယ်တဏ္ဍမှာကာမိဆန္ဒနိဝရဏဖြစ်မဖြစ်တတိဏညာနဲ့စောင့်ကြည့်ဖြစ်လာရင်ဒါကိုဘုန်းကြီးတို့တတိဏညာနဲ့ရှုမှတ်ဖို့ပဲပျောက်အောင်ရှုမှတ်မယ် ရှုမှတ်နိုင်ဒါယောနိတော်မနိတိကာရကြောင့်ရှုမှတ်မှုကြောင့်ကာမေဆန္ဒနိဗ္ဗာန်ပျောက်သွားတာပဲရှုမှတ်ခြင်းကရှုမှတ်တဲ့တတိကရှုမှတ်တော့ဘယ်လောက်ထိရှုမှတ်မလဲပေါ်ပြီးပြောင်းဖြစ်ပြီးပြောင်းပေါ့ဒီကာမေဆန္ဒနိဗ္ဗာန်ဒီလောက်ထိရှုမှတ်ရအောင်အဲရှုမှတ်တတ်တာယောနိတော်မနိရှုမှတ်ခြင်းအကြောင်းပဲယောနိတော်မနိတိကာရကြောင့်ဒီကာမေဆန္ဒနိဗ္ဗာန်ပျောက်သွားတာတကယ်လို့မရှုမှတ်တတ်ဘူးဆိုအာယောနိတော်မနိတိကာရ အာယောနိတော်မလေးကတော့ဖြစ်နေရင်မရှုမှတ်တရင်ဒီကာမိဆန္ဒနိဗ္ဗာန်မပြောက်ဘူးပေါ့ဗျာအဲ့ဒီလောက်ကတော့ရှုမှတ်နေအောင်ကာမိဆန္ဒနိဗ္ဗာန်ဘိုင်းမှာတော့သူကရှုမှတ်နေရ၅မျိုးပြောသွားတယ်ကိုယ်တဏ္ဍာမှာဒီနိဝရဏတွေကကာမိဆန္ဒနိဝရဏဖြစ်မဖြစ်ကြည့်ပါကြည့်လိုက်ကာမိဆန္ဒနိဝရဏဖြစ်ဖြစ်မှန်းသိရမယ်ဖြစ်ပြီးဖြစ်မှန်းသိရင်အဲ့ဒါကိုဘာလို့မလဲမရှုမှတ်တရင်အာယောနိတော်မနိကလည်းဆင်ញံနှလုံးမသွင်းတတ်ခြင်းကြောင့်ကိုကာမိဆန္ဒဖြစ်မယ်။ ရှုမှတ်တာရင်ညာနဲ့တတိနဲ့ကြည်တိုင်ယောနိတော်မနိကရဖြစ်ခြင်းကြောင့်ကာမိဆန္ဒနိဗ္ဗာန်မဖြစ်ဘူး။နောင်လည်းမဖြစ်တာတွေကိုလည်းကာမိဆန္ဒနိဗ္ဗာန်ဒါဘာကြောင့်နောင်မှမဖြစ်တဲ့ပုံလို့ရတ္တမညာရမှာမဖြစ်တော့လုံးပါ။အဲ့ဒီလိုရှုမှတ်နဲ့ငါးချက်တော့ပြောသွားတာပေါ့။အနည်းဆုံးဘုန်းကြီးတို့ဖြစ်လာရင်လွတ်နေရင်တော့မမှတ်နိုင်ဘူးဗျ။အဲ့ဒါအာယောနိတော်မနိကကာမိဆန္ဒနိဗ္ဗာန်ဖြစ်တာ။ဒါကိုကာမိဆန္ဒနိဗ္ဗာန်ဖြစ်မှန်းသိရင် အလုံးနဲ့ရှုမှာပါတတိနဲ့ညာနဲ့ဘလောက်ဒီမြအောင်ရှုမလဲအိစာဒုက္ခနာအနည်းဆုံးဟောပြီးပြောဖြစ်ပြီးပြမြအောင်ကြည်ပေါ့ဗျာအဲ့လိုပဲမှတ်ထားဒီတော့အရိယသူတော်ကောင်းများကြတော့ကိုယ်တဏ္ဍာမှာကာမိဆန္ဒနိဝရဏဝင်လိုက်အဝင်မခံဘူးတခါတည်းရှုမှတ်ပြီးပဲဖြောင်းနိုင်တယ်ဘုန်းကြီးတို့တွေလည်းဒီအရိယသူတော်ကောင်းတွေနေတဲ့ဆိုင်မှာနေလို့များရတယ်ဒီတရားတရားရှိဖို့လိုတယ်။ဒီကလည်းတခါပြောပြီးဆန္ဒ ဒီကာမိဆန္ဒကိုငါတို့မနိုင်နိုင်အောင်မှတ်မယ်ဝိရိယစ조사အထောက်မှုလည်းရှိမယ်စန္ဒာလည်းရှိဒါလည်းပေါ့အဲတော့တခုရှိတာဒီမှာပြောစရာရှိတာကဘုန်းကြီးတို့အရိယသူတော်ကောင်းတွေကတော့သူတို့ကတော့ရှုမှတ်နေကြမှုဒါတရားရပြီးတော့အရိယသူတော်ကောင်းဖြစ်သွားတော့တာမန်ပုဂ္ဂိုလ်တွေကြတော့ဟုတ်လားဘုရားနဲ့တွေ့ရင် တရားရနိုင်မယ်မလို့ခုခက်ကောဒီလိုပုံကိုယ်ရနိုင်သလားတချို့တော့တချို့ဆရာတော်ကြီးကအဘိတရားပြောတော့ဗောလေဒီဆရာနဲ့တွေ့တေချောဘောရပါတယ်ဘာညာဗောဒါတော့ပါရမီနဲ့ဆိုင်နေတာကိုယ့်ကိုလောက်ကြည့်အောင်တရားအထုတ်ကြည့်ရမယ်စနစ်ကြအထုတ်ရမယ်နိမလာမအထုတ်ရမယ်အဲ့လိုအထုတ်ရင်တော့ရနိုင်မခွင့်တော့များပါတယ်တခုရှိတာကိုယ်ကပါရမီဓာတ်ခါအားနေတယ်ဆိုရင်တော့ပါရမီဓာတ်အားနေတယ်ပါရမီမပြည့်စုံဘူးဆိုရင်တော့ဒါတွေကတော့ရဖို့တော့သိမ့်မယ်ပေါ့ ဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီစာပေအကြောင်းလေးပြောမလို့ပါနော်တရားအထုတ်တိုင်းဟာအထုတ်တိုင်းရနိုင်သလားခုနတတ္တာလည်းရှိမယ်စန္ဒာလည်းရှိမယ်ဝိရိယလည်းရှိမယ်အဲ့ဒါဆိုရင်ရနိုင်မလားတရားမရနိုင်တဲ့အကြောင်းတွေကလည်းရှိနိုင်တယ်ရှိသေးတယ်ပေါ့အကြောင်းမညင်ညွတ်ရင်တရားမရနိုင်အကြောင်းညင်ညွတ်မှတရားရနိုင်တယ်ဆိုသုတ်တစ်ခုဟောတာရှိတယ်အဲ့ဒါကန္တရကသုတ်လို့ခေါ်တယ် ပစ္စည်းမှာပါဏာတမှာပါတယ်ဒီနေ့အဲ့ဒီကြောင်းရလေးပြောမယ်ဘုရားကစံပါမြို့ခေကရာရေကအနီးပေါ့ဗျာစံပါမြို့ဆိုတာကမြို့ပေါ်ပေါ့ဗျာမြို့ပေါ်ကနေပြီးတော့တခါအဲ့ဒီခေကရာရေကမြို့ရဲရေကပေါ့ဗျာတောထဲမှာတော်တော်ဝေးဝေးသွားတယ်နမိုင်သုံးမိုင်လောက်သွားတယ်ရေကမြို့အဲ့မှာရေကကြီးရှိတယ်အဲ့ဒီရေကအနီးမှာပဲမြတ်စွာဘုရားနဲ့ရံပေါင်းကတရင်သုံးနေတယ် အဲ့ဒီသတင်းသုံးနေတဲ့ခါကျတော့ဘာသာတခြားဘာသာကြားခေါင်းဆောင်သူ့နာမည်ကန်တရကခေါ်တယ်သူကပရပိုက်ပေါ့ဗျာအဖြူဝတ်အဖြူဝတ်စားတွေဝတ်တာနောက်စင်တွေကိုထိန်းကြောင်းနေတဲ့စင်ဒိန်ပေါ့သူကပိတ္တလို့ခေါ်တယ်သူတို့နှုတ်ကဖရာသီလာ တွေ့ကြတော့ဖရာသီလာတွေ့ဆုံတဲ့အခါမှာဒီမှာတန်ခါတွေလည်းအများကြီးပဲတန်ခါတွေအများကြီးမှာတိတ်ဆိတ်ငြိမ်သက်တယ် မိမတို့ဘလောက်ထိပြောလဲဆိုနာချီစာ6ဟန်တာတော့မကြောက်ခြေလုံးလက်လုံးတန်ဘာမှမကြောက်အကုန်တော့ငြိမ်သက်နေငြိမ်သက်နေတဲ့ရဟန်းတန်ကအပေါင်းကိုကြည့်ပြီးတော့ဒီခုနကန္တကကန္တရကဆိုပြပိုက်ပေါ့ဖြူဝိစာရဲ့တခြားဘာသာကြောင်းခေါင်းဆောင်ကဘာပြောလဲဘုရားကောရမဗျာအရှင်ဖျားတပည့်တွေကိုဆုံးမထားအတော်အောချီးကျူးစရာကောင်းပါလေဗျာ ဘာဖြစ်လို့လဲဆိုသူကဒီလောက်တန်ခါများနေသူတို့ရဲ့ဘာသာရေးအတိုင်းအဝန်းမှာဆူးညံပွက်လို့ရိုက်တာစကားတွေပြောကြဟိုပြောဒီပြောအတမလာတွေကိုဆူးညံတယ်အခုကတန်ခါအများကြီးပဲများတာကိုဘာသာမှမကြားပဲနဲ့နေအဲ့ဒါကြောင့်မို့ဘုရားကကန္နရာတဲ့သင်ပြောတာမှန်တယ်ဒီယဟန္တာတွေဒီယဟန်တွေထဲမှာယဟန္တာပုဂ္ဂိုလ်တွေလည်းပါတယ်တဲ့ နာဂံပုဂ္ဂိုလ်တွေလည်းပါတယ်သာဂံပုဂ္ဂိုလ်တွေလည်းပါတယ်သောတာပန်ပုဂ္ဂိုလ်တွေလည်းပါတယ်သီပ္ပံတရားတွေကိုပွားများနေတဲ့ပုဂ္ဂိုလ်လည်းပါတယ်ယဟအားလုံးကသတိပ္ပံနဲ့၄ပါးနဲ့အမြဲနေကြတယ်သတိပ္ပံနဲ့နေတဲ့အတွက်သွားသွားလာလာနေတဲ့ထိုင်နေပေါ့ဒါကြောင့်အားလုံးကငြိမ်သက်သိမ်မွေ့နေတယ်ဒါလေးမိတ်နော်အဲတော့ဒီမှာအနာဂံတို့ယဟန္တာတို့ နော်သောတာပန်သရဂံလို့ဒါတွေကတော့ထားပါတော့ဒါအရိယပုဂ္ဂိုလ်တွေဖြစ်သွားကျန်တဲ့ပုဂ္ဂိုလ်တွေမှာပုရုဇဉ်ပုဂ္ဂိုလ်တွေပေါ်ပါတယ်လို့ပြောတယ်အဲ့ဒီရာအလုံးကလည်းတိတ်ဆိတ်ငြိမ်သက်နေတာတွေ့ရတယ်ဘာကြောင့်မို့လဲတတိနဲ့နေလို့တတိပဒံတရားတွေပွားများအထုတ်နေလို့အဘုန်းကြီးတို့တွေလည်းဒီတိုင်းပါပဲတတိနဲ့နေမယ်တတိပဒံတရားတွေပွားများအထုတ်နေမယ်ဆိုရင်ဒါအလုံးငြိမ်သက်နေတာစိတ်လည်းငြိမ်သက်မယ်ကိုယ်လည်းငြိမ်သက်မယ်ဒါတွေမှတ်ထားဖို့ အဲ့ဒီခါမှာရှင်နိပိတ္တကဘာပြောလဲမြတ်စွာဘုရားတဲ့တတိပဌံတရားတွေဟောကြတာအင်မတန်အောဆရာကောင်းတယ်ဗျာတပည့်တို့လူသားတွေလည်းပဲရံပါရံကဒီတတိပဌံတရားနဲ့နေကြပါတယ်ဗျာလို့ဒီလိုလျှောက်ပါအဲ့မှာ तू ကဘာလျှောက်လဲဆို तू ကစင်ထိန်တဲ့လုပ်ငန်းကိုလုပ်တော့ဗျာစင်ထိန်တဲ့လုပ်ငန်းလုပ်တော့သူ့ရဲ့အတွေ့အကြုံကိုလျှောက်တာမြတ်စွာဘုရားတဲ့လူသားတွေရိုးသားမှုဖြောက်မှမရှိဘူးဗျာ တိရိစ္ဆာန်တွေကတော့ယိုးသားတယ်ဗျာဘလို့ယိုးသားလဲတပည့်တော်ဟာတဲ့ဆင်ရိုင်းတွေကိုယင်ကြည့်အောင်သင်ပြပေးနေတဲ့ပုံပေါ်ပဲသူတယောက်တည်းမဟုတ်သူ့မှာလက်အောက်ငယ်သားတွေအများကြီးရှိတယ်အဲ့လိုဆင်ရိုင်းတစ်ကောင်ဟာအခုပေါ့ဂဂရာရေကန်နေဒီဆံပါမျိုးပေါ့ဒီအသွားပြန်တစ်ခေါက်လောက်မောင်းကြည့်ဒီဆင်ကသူမကြိုက်မကြိုက်တယ်လို့ကြိုက်ကြိုက်တယ်လို့ထင်ရှားပြတယ် အဲ့ဒီလို तू မကြိုက်တာကိုမြင်လွယ်တယ်သိလွယ်တာပေါ့ကြိုက်ရင်လည်း तू ကြိုက်တာမြင်လွယ်သိလွယ်တဲ့ခါကျသူတို့ဒီဆင်းတွေကို ရိုင်းဆိုင်တဲ့ဆင်းတွေရင်ကြီးအောင်သင်ပေးရတာလွယ်တယ်ဗျာလူတွေကြတော့ဗျာဒီလိုပြောအိမ်မှာတဲ့အလုတ်သမားတွေအများကြီးရှိတယ်ရှိပြောတော့တစ်မျိုးဗျာလှုပ်တာတစ်မျိုးဗျာစိတ်ထားတစ်မျိုးမယိုးသားတဲ့အတွက်တော်တော်ကိုပြောရဆိုဆုံးမတော့တော်တော်ခက်ပါတယ်ဗျာဒါကိုရှောက်တာနော် အခုဒီလူသားတွေဟာရဟဝဲရဟဝဲပြီးတော့သတိပဋ္ဌာန်တရားနဲ့ဆုံးမလိုက်လို့ဒါငြိမ်သက်သွားတယ်ဒီလိုမယိုးသားတဲ့လူသားတွေကိုအရှင်ဘုရားကသတိပဋ္ဌာန်တရားနဲ့ဆုံးမလိုက်တာအလုံးရင်ကြည်သွားဒါအင်တန်အောဆရာကောင်းပါလေဗျာဒါလျှောက်တာပြီးတော့မြတ်စွာဘုရားအဲ့နေရာမှာဗာမိန်လိုက်လေဆိုတော့ပိတ္တာတဲ့ဒီလောကမှာလူတွေဟာ အဲဗေဒမတော့ဘာပြောလိုက်လဲဆိုဟုတ်တယ်တဲ့သင်ပြောတဲ့အတိုင်းမှန်တယ်ဆိုတဲ့အကြောင်းမြတ်စွာဘုရားမိန့်ပါတယ်ပြီးတော့ဘုန်းကြီးတို့ဒီနေရာမှာလည်းမှတ်ထားဖို့ကစိတ်ထားယူသားခြင်းသဘောထားကောင်းခြင်းစိတ်ထားပြည့်ဝခြင်းတတိနဲ့နေပေါ့ဗျာတတိပ္ပံတရားနဲ့နေပေါ့နော်ဟိုတိရိစ္ဆာန်တွေကတော့တဘာဝယူသားတော့ဟောဒီရဟန်းတန်ဃာတွေကတော့တရားနဲ့ကြင့်ကြံနေလို့ယူသားတော့ဘုန်းကြီးတို့တန်ဃာကုံတော်ကိုပါတယ်မှာလေတုံ့ပိပန်တော့ ကျင့်ကြံအထောက်တဲ့ပုဂ္ဂိုလ်ကောင်းသောကျင့်ကိုကျင့်ပြီးကျင့်တဲ့ဖြစ်သောရိယတန်ခါ၈ပါးပေါင်းပါတယ်ဟာသူတော်ကောင်းတရားတွေတကယ်ကြံ့ကျင့်နေတတိနဲ့နေရင်ဥစုပ်ပိပါဏယောသားတွေဖြောင်းပါတယ်ဒါလေးမှတ်တာနော်အဲယောသားဖြောင်းမှခြင်းဘာလို့လဲတတိနဲ့နေပေါ့ဗျာတတိနဲ့နေတဲ့တတိပ္ပံတရားအကျင့်နဲ့ကျင့်ရအောင်ဒါတွေကျင့်တတ်ပဲစီဖို့ဗျာအဲ့မှာမြတ်စွာဘုရားဗာမိတ်လဲပိတ္တာတဲ့ဒီလောကမှာလူတွေက ကိုယ့်ကိုပူပန်စေတတ်တဲ့ပုဂ္ဂိုလ်နော်တနည်းအားဖြင့်ကိုယ့်ပုဂ္ဂိုလ်ယူတတ်တဲ့ပုဂ္ဂိုလ်ကိုယ့်ကိုပူစေတတ်တဲ့ပုဂ္ဂိုလ်တချို့ကြသူများအပူပေးတယ်တချို့ကြအပူကိုယူတယ်ဒါမျိုးပြောချင်တော့လောကနားလေအောင်ပြောရင်အပူယူတတ်တဲ့ပုဂ္ဂိုလ်အပူပေးတတ်တဲ့ပုဂ္ဂိုလ်ချို့ကြအပူယူလဲယူတယ်ပေးလဲပေးတယ်ချို့ကြအပူယူလဲမယူမပေးလဲမပေးဘူးအဲ့လိုပုဂ္ဂိုလ်၄ယောက်ရှိတယ်တဲ့ မေတ္တာနဲ့အဲ့ပုဂ္ဂိုလ်လေးယောက်ထဲမှာဘယ်ပုဂ္ဂိုလ်မျိုးသင်ဖြစ်ခြင်းတလဲလို့မေးတယ်အဲ့တော့နောက်ဆုံးပေါ့ပုဂ္ဂိုလ်အပူယူလည်းမယူပေးလည်းမပေးတတ်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းပါလေဗျာဘာဖြစ်လို့လဲဆိုတော့ဒီပုဂ္ဂိုလ်ကချမ်းသာလို့လို့လားဆင်းရဲကိုဆက်ဆုပ်တတ်တဲ့အတွက်မိမိသူတစ်ပါးကိုမပူပန်စေတတ်လို့သူများကိုလည်းပူလည်းမပေးဘူးပူလည်းမယူဘူးဒါပေမဲ့သူကကိစ္စကြီးငယ်ရှိတဲ့အခါကျအဲ့လိုရှောက်ထားပြီးထွက်သွားတယ်ဗျာ ဘုရားဟောမဲ့တရားကိုဆက်ဆုံးအောင်မနာဘူးဘုရားလည်းမတားပါဘူးတားလည်းရခြင်းမှရမှာသူကသူကိစ္စသူရှိနေတာအဲ့မှာဘုရားသူထွက်သွားတဲ့ချိန်ဗာမိတ်လေပိတ္တကတဲ့ပညာရှိတဲ့ပုဂ္ဂိုလ်ပဲဒီလိုပုဂ္ဂိုလ်မျိုးတဲ့အခုဟောတဲ့တရားအကျယ်ဟောတာ ဟောတာကိုကြားနိုင်ကျိုးရှိမယ်သောတာပန်ဖြစ်မယ်လို့မိတ်တော်လည်းထက်ကဒါမှမဟုတ်ပိတ္တက နော်အကျယ်ကိုနာမသွားဘူးခုနကအပူပေးတဲ့ပုဂ္ဂိုလ်အပူယူတဲ့ပုဂ္ဂိုလ်အပူယူလဲယူတယ်ပေးလဲပေးတယ်တချို့ကြပူယူလဲမယူပေးလဲမပေးဘူးအဲ့ဒီလေးမျိုးဟောသွားအဲ့တော့ဘုရားအကျယ်ထဟောပါအဲ့ဒီမှာဘုန်းကြီးတို့စာပေကျမ်းဂန်တွေဖွင့်ထားတာဒီဘုန်းကြီးပြောမလို့ပါအထက်ကရာဒီကိစ္စနဲ့ပတ်သက်ပြီးဖွင့်ထားပါဘာဖွင့်ထားလဲဆိုတော့ မြတ်စွာဘုရားဓာတ်ရိုက်မျက်မှောက်မြတ်စွာဘုရားနဲ့တွေးရတဲ့ပုံကုများတွေးရတဲ့ပုံကုမြင်ဖူးမြတဲ့ပုံကုမှန်တယ်အဲ့ဒီလိုပုံကုတွေမှာလေတရားမရပဲနဲ့တရားမရပဲတရားမရတဲ့ပုံကုရှိပါသလားဆိုအမေးဖြေလေးနဲ့ထဂရမအမေးဖြေလေးလုပ်တာအခုပိတ္တဖះနဲ့တွေ့တွေ့တော့သူတရားရလားမရခဲ့ဘူးနော်မြတ်စွာဘုရားနဲ့တွေ့တိုင်း တရားရထိုက်တဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့တရားမရပဲနဲ့ဖြစ်သွားနိုင်သလားတရားမရတဲ့ပုဂ္ဂိုလ်ဖြစ်နိုင်မှာလားဖြစ်နိုင်တယ်ပိတ္တဆိုတရားဓာတုပါရမီရှိတဲ့ပုဂ္ဂိုလ်ဘုရားရှင်လည်းပြောတယ်ဒီပုဂ္ဂိုလ်ကသိဉာဏ်ရှိတယ်ဒီတရားဒါဆုံးအောင်နိုင်တေချာဘောသောတာပန်ဖြစ်မယ်လို့ပြောတယ်မဘုရားနဲ့ဓာတ်ရတွေ့ရပေမဲ့လို့တရားရမကောင်းဘူးအဲ့မှာတရားမရနိုင်တဲ့အကြောင်းနှမျိုးအဲ့ဒီတည်းမှာဟောတော့ဖွင့်ပြပါတယ် နံပါတ်1ပါဠိလိုဖတ်ပြမယ်နော်ကိရိယာယပရိဟာနိပြုတင်ပြုထိုက်တာကိုပြီးစုံမပြုလုပ်တာနော်နံပါတ်1ကပါပမိတ္တမိကောင်းဆွေကောင်းမရှိတာပထမဆုံးဟာပြောမယ်ကိရိယာပရိဟာနိဆိုပြုတင်ပြုထိုက်တာနှစ်မျိုးရှိတယ်ဆရာပဲတောင်းတကားပဲတောင်းပေါ့နော်ဆရာတောင်းတပည့်တောင်းပေါ့ဆရာတောင်းကဘာလဲဆို တရားဟောတဲ့ခါမှာ ပြည့်စုံဟောရတယ်ပြည့်စုံသင်ပြပေးတဲ့တရားဟောတဲ့ပုဂ္ဂိုလ်ပြီးတော့ပြည့်စုံမသင်ပြပေးရင်ဒါပြုသင်ပြုထိုက်တာမပြုတော့ဘူးပြီးတော့ဟောတဲ့ပုဂ္ဂိုလ်ကနိမန္နမနဲ့တရားကိုပြည့်စုံအောင်မဟောတာပေါ့လေတိတိကျပြောရင်နိမန္နမလည်းဖြစ်ရမယ်ပြည့်စုံလည်းမဟောတာဖြစ်မယ်ပြီးတော့နားတဲ့ပုဂ္ဂိုလ်ရဲ့အလိုဆန္ဒနဲ့အညီမဟောနိုင်တာဒါရှားတောင်လိုတယ်လို့ပြောတယ် ဒါလည်းတော်တော်ခက်တယ်နော်ဟောတဲ့ပုဂ္ဂိုလ်ကနိမလမ်းမှနဲ့ဒီတရားကျင့်ဒီတရားတွေသုံးဖို့တရားတွေကိုပြီးပြည့်စုံအောင်မဟောနိုင်တာပြည့်စုံမသိနိုင်တာဒီတစ်ချက်နားတဲ့ပုဂ္ဂိုလ်ရဲ့အလိုဆန္ဒနဲ့ညီမဟောနိုင်တာအဲ့ဒီနှစ်ခုမပြည့်စုံရင်လည်းတရားမရနိုင်ဒါရှားတောင်းလို့လေနောက်နာရီတဲ့ပုဂ္ဂိုလ်သူ့ဘက်မှာလည်းတာဝန်တွေရှိတယ်အဲ့ဒါဘာလဲဆိုနာရီတဲ့ပုဂ္ဂိုလ်ကလည်းဒီတရားတော်ကို ဆုံးအောင်မနာတော့ခုနပိတ္တကြည့်လိုက်ဘုရားဟောနေတာအကျင်းမဲ့ဟောသေးတာမေးတာရှိသေးတယ်သူကကိုယ်ကိစ္စရှိတော့ပြန်သွားတာဒါကြောင့်တရားနာတဲ့ခါမှလည်းတရားကိုဆုံးအောင်မနာယူတာဥမာကျင့်နည်းတွေဆိုလဲဒီကျင့်နည်းတွေကိုအကုန်ပြီးဟောနားလည်အောင်မသိယူတာပေါ့ဗျာပြီးတော့နာပြီးရင်လည်းပဲသိယူပြီးရင်လည်းမကျင့်တာနော်ပထမကပါလေတရားကိုတရားကျင့်နည်းပဲဖြစ်တရားဖြစ်ဖြစ်ဆုံးအောင်မနာယူဘူးဆိုရင်လည်းမရနိုင်ဘူး နာတော့ဆုံးအောင်တော့နာပါရဲ့မကျင့်ဘူးဆိုရင်လည်းတရားမရနိုင်ပါဘူးကျင့်မြန်တော့ကျင့်တော့ကျင့်တယ်ခဏလောက်ကျင့်လည်းမရနိုင်ဘူးเนาะအဲ့ဒါမှတ်ထားပါပြရမလဲမညာဖုန်ညာမရမချင်းမပြီးစုံမချင်းကျင့်ရဘုံကြီးရောလူအတူတူပဲဒါလေးပြောချင်လို့ပြန်ပြောပါမယ်ဒီခုတရားထုတ်တဲ့ပုံကိုယ်ကြီးနာတဲ့ပုံကိုယ်ကြီးကဗာလဲနာယူတဲ့ပုံကိုယ်ကလည်းတရားကို ဆုံးအောင်မနာဘူးသို့မဟုတ်ကျင့်စဉ်တွေကို ပြီးပြီးဆိုအောင်မလေးလာဘူးလေးလာပြီးနာယူပြင်းလည်းပါလေမကျင့်တာမကျင့်လည်းမရတာကျင့်မြန်တော့လည်းခဏလောက်ပဲကျင့်တယ်ပြီးပြီးဆိုအောင်မကျင့်ဘူးဆိုရင်လည်းဒါလည်းမရဘူးခုကြည့်လေပိတ္တာမြတ်စွာဘုရားတော့ဒီမှာပြီးပြီးဆိုအောင်ဟောနိုင်တယ်သူစရိုက်နဲ့ကိုက်ညီအောင်လည်းဟောနိုင်တယ်တာမန်ပုဂ္ဂိုလ်တော့မလွယ်ဘူးဗျာဘုရားကိုယ်တိုင်တော့မှဒီလိုခက်ခဲနေကြနော်ဘုရားတော့ပြည့်စုံဟောနိုင်တယ်ဆရာနဲ့လည်းညီအောင်ဟောနိုင်တယ် ဒါပေမဲ့ဒီမှာတော့ပိတ္တဘက်ကတောင်းချုပ်တယ်သူကကြတော့ဗာလေဒီမှာဖះမျက်မှောက်ဓာတ်ရမေးပြီလို့တော့သူကောင်းကောင်းဖြေနိုင်တယ်နောက်တစ်ဆင့်တက်ပြီးပြီးပြီးဆိုအောင်နိုင်တကြောင်ကမဲ့ညာပုံညာရပါဒါပဲသူကဗာလေတရားကိုစိုးအောင်မနာဘူးစိုးအောင်မနာဘူးဆိုမှတော့ကျင့်ဖို့လည်းဘယ်လွယ်လိမ့်ပါလဲမကျင့်ဘူးလေမကျင့်တော့လည်းတရားမရဘူးဗျာဒါဒီဒီအကြောင်းအရာအခြေခံပြောရင် အဲ့တော့တရားနာတဲ့အခါတရားလေးလာတဲ့အခါမှာဒီကျင့်ကြီးကိုပြီးပြီးဆုံးသိအောင်လေးလာဖို့ရည်ကြည်တော့လေးလာမှသာလေလေးလာပြီးရင်ဘာလုပ်ရမလဲကျင့်ရမယ်ကျင့်တဲ့အခါကျတော့ခဏတစ်ဖြုတ်မဟုတ်ခုတစ်ပတ်လေး10ရက်လေးကျင့်ရုံနဲ့ဒါတရားမရနိုင်ဘူးဆက်တိုက်ကျင့်ရမှာမသိမချင်းကျင့်အောင်နော်ရာသည့်တိုင်တော့မဟုတ်သောတာပတိမညာရတယ်ဘုံညာရဒါမပြီးသေးဘူးရာဂိုင်းမဲ့ဖို့နာဂိုင်းမဲ့ဖို့ဓာတမဲ့ဖို့ ရတ္တမဖို့ရမယ်ကိစ္စအလုံးအပြီးတာအဲ့ဒါမရမချင်းတော့ဘုန်းကြီးတို့မပြီးပါဘူးညဒါလေးနားလေထားဖို့ပါနောက်တစ်ခုကတော့ဒါကတော့သူကကရိယာကရိယာကိရိယာဘာနိယာနေဆိုတာကဟိုတပည့်ဘက်ကမပြည့်စုံတာနော်တရားထုတ်တဲ့ယောဂီဘက်ကမပြည့်မပြည့်ပြည့်စုံအောင်မကျင့်တာမျိုးပြောတယ်နောက်တစ်ခုကျဘုန်းကြီးတို့ဘာတွေ့ရပြန်လဲဆိုတော့ဆရာဘက်က ပြီးစော်မလို့ရင်လည်းသူကအဲ့ဒီမှာတရားမရနိုင်ဒါကိုပြောပြတယ်အဲ့ဒီအထက်ကရာမှာပဲဖွင့်ပြသွားတော့ကရိယာပါနဲ့ဆရာဘက်ကအင်္ဂါချုပ်တဲ့ပုံစံအဲ့မှာရှင်သာရိပုတ္တရာကြီးထိုးပြသွားတယ်ရှင်သာရိပုတ္တရာရှင်သာရိပုတ္တရာဆိုတော့ဘုန်းကြီးတို့ဖះပြီးပညာဉာဏ်အကြီးဆုံးပုဂ္ဂိုလ်ပဲဗျာအထက်မြတ်ဆုံးပုဂ္ဂိုလ်ပဲဒါမှမဟုတ်ရှင်သာရိပုတ္တရာကိုရောမြတ်ကြီးဒီမှာ ပြီးပြီဆိုဘောတယ်နောက်တော့လိုက်ဟောပါတယ်အဲ့ဒီအဲ့ဒီအကြောင်းအရာလေးပြောချင်ဘယ်လိုဖြစ်လဲဆိုတော့မြတ်စွာဘုရားကရာဇကြုံမြို့ဝိနုဝန်ကျောင်းမှာတရင်သုံးနေတယ်ရှင်သာရိပုတ္တရာကိုရောမြတ်ကြီးကဗာပြည့်လဲရဟန်းတော်များနဲ့အတူဒခိဏဂီရိစနပုတ်ဆိုတော့အိန္ဒိယတောင်ပိုင်းပေါ့ဒေဒေသဆိုင်ဒေသနာနော်တရားဟောကြွတယ်တရားပြကြွတယ်အဲ့မှာဝါဝါကြွတဲ့ခါကျတော့ ရာသချိုးဘုလူကြောင့်မှဝါဆိုတဲ့ရဟန်းတစ်ပါးကဝါကျုပ်တဲ့ကကြပါလေအဲ့ဒီဒကိဏစင်နှပုတ်စီကိုရောက်လာတယ်ရောက်လာတော့ရှင်သာရိပုတ္တသွားရောက်ကြတော့နှုတ်ဆက်တော့ရှင်သာရိပုတ္တကမေးတယ်ရာဇုံမှာရှိနေတယ်ဝလူကြောင့်မှရှိနေတယ်မြတ်စွာဘုရားနဲ့ရဟန်းတန်ခါကြီးကျမ်းမာကြရလားနေကောင်းကြရလားစသည်ဒါတွေမေးပါပြီးတော့သူနဲ့ရင်းနှီးတဲ့ဒနေစာရီဆိုတဲ့ပုံနာကြီးကြောင်းလည်းမေးတယ် အဲတော့ဝေချမ်းသာပြောတယ်အရှင်ဘုရားတဲ့မြတ်စွာဘုရားနဲ့ဉာဏ်တန်ကအလုံးကျမ်းမာကြီးကောင်းကြပါလေဗျာကျမ်းမာကြပါလေဗျာအဲ့မှာသူကအဲ့ဒီကမေးပြီးနောက်ပိုင်းခုနတနင်္စာရီပုံတိုင်းနဲ့ပတ်သက်လို့မေးတယ်ငါရှင်ရာဇကြိုမြို့တန်ဒုလပါနေဆိုတကားနိမှာနေတဲ့တနင်္စာရီပုံတိုင်းဟာရောဒီကုသိုလ်ကောင်းမှုတွေနဲ့မမေ့မလျော့နေရလားလို့မေး အဲ့ဒီခါကျတော့ဟိုရဟန်းတော်ကသူ့ကြားတဲ့တရင်တွေကိုရှောက်ပါရှင်ဘုရားတဲ့ဒိနေသာကြီးပုံနာကြီးကတော့မင်းကိုအကြောင်းပြုပြီးတော့ပုံနာတဲ့ကျွဲတို့ကိုတဲ့မတရားသဖြင့်ပြုလုပ်ပြီးစီဝါရှာတယ်ပုံနာတဲ့ကျွဲကိုအကြောင်းပြုပြီးတော့မင်းကိုလည်းမတရားစီဝါရှာတယ်ပေါ့ပြီးတော့သူ့မှာတရားတရားရှိတဲ့အမျိုးသမီးလည်းဆုံးသွားတယ်အခုတရားတရားမရှိတဲ့ဇနီးများယူထားတဲ့အတွက် သူ့မှာမမေ့လျော့ကုသိုလ်ကောင်းမှုတွေမလုပ်နိုင်တော့ဘူးဒီလိုပြောတယ်အဲတော့အဲရန်တော့ပါကြောင့်အေးဒီလိုဆိုရင်လည်းငါတို့လူတွေတော့ဒီပုံနာကြီးရမကောင်းတဲ့ကြားတယ်တကယ်လို့ဒီပုံနာကြီးနဲ့ဒီချိန်ဒီကာလောတွေ့ကြရင်တော့ဒါတွေပြောဆိုမှုဆုံးမမှုတော့ဖြစ်နိုင်ပါတယ်ဒီလိုနဲ့စကားဆုံးတာတော့မကြပါဘူးဘုန်းကြီးတို့ရှင်သာရိပုတ္တရာရှင်မြတ်ကြီးကအဲ့ဒီဒေဂိနစင်နမုတ်ကနေပြီးတော့ရာဇဂျုံမျိုးကိုကြွားလာတယ်ရာဇဂျုံမျိုးရောက်တဲ့အခါကျတော့ မြို့တွေမှာဆုံးခန်းဆုံးဖုံးပေးဆုံးဖုံးပေးပြီးတော့ခုနဒကာကြီးနဲ့လည်းသူကရင်းနှီးတော့ရင်းနှီးတော့ဒကာကြီးအိမ်ကိုသွားတယ်ဒကာကြီးကမြို့ပြင်ဘက်မှာရှိတော့အဲ့ဒီအချိန်မှာဒကာအဲ့ဒီဒကာကြီးကနွားနူးညက်နေတယ်အဲ့ဒီကြွအဲ့မှာစကားပြောကြတော့ဗောပြောကြရကမဟုတ်ဒကာကြီးကဒီနွားနူးညက်နွားနူးနဲ့ပတ်သက်ပြီးနွားနူးတို့ဆုံးတို့လှူဒါန်းပါတယ်ဒါပေမဲ့ရှင်သာရိပုတ္တရာရှင်မြတ်ကြီးကဆုံးဖုံးပေးခဲ့ပြီးတာဖြစ်တဲ့အတွက်သူ နွားနို့နဲ့ဆုံအလှမခံဘူးသစ်ပင်တပင်အောက်မှာအေးစီသွားရောက်ပြီးတရင်သုံးတယ်တရင်စာကြီးဆိုတော့တခါကြီးကလည်းဒီနတ်နဲ့စာစားပြီးတဲ့အခါကျရှင်မြတ်ကြီးကိုလာတွေ့ပါတယ်။ဟောမြောက်ဝန်တော်ပြောဒီနေရာမှာထိုင်ရှင်မြတ်ကြီးကတခါကြီးမမေးမလျော့နဲ့ကုသကောင်းမှုတွေလုပ်ဖြစ်လားအဲ့မှာသူကအကြောင်းပြပြောပါတယ်။ရှင်ဗျာတဲ့တပြီးတော့မမေးမလျော့ဘယ်လိုလုပ်နေနိုင်ပါလဲကုသကောင်းမှုတွေပြုလုပ်နေပါလဲ တပည့်တော်မှာတဲ့မိဘတွေသားသမီးတွေရှိတယ်သားမယားတွေရှိတယ်ဂျုံတွေရှိတယ်ဒီပုဂ္ဂိုလ်တွေအတွက်ရှာဖွေလှုပ်ကြွေးရပါတယ်။နောက်မိတ်ဆွေတင်မိတ်ဆွေတငယ်ချင်းများလည်းများတယ်ဗျာတဲ့ဒီမိတ်ဆွေတငယ်ချင်းတွေတာရင်နာရင်ဒီဟိုတရားတွေရှိတော့လေဒီဟိုတရားတွေလည်းလောက်ရတယ်။နောက်ဧည့်သည်တငယ်ချင်းဧည့်သည်တွေပါလာရင်ဒီဧည့်သည်တွေကိုပြုစုဆောက်ရှောက်ကြွေးမွေးရပါတယ်။နောက်ဘာဘာတွေဆောက်ပြော ဒီလေတေဆုံးတဲ့လူပုံကိုယ်ကြီးနတ်တွေမင်းစိုးရတာဒါတွေကိုလည်းထိုက်တဲ့တယ်လို့သူတို့ကိုဝတရားရှိတော့ပြုစုဆောင်ရှောက်ပါတယ်ပြီးတော့ကိုယ့်ကိုယ်ကိုလည်းကြမ်းမာပြီးအောင်ကူးဆိုင်စားတောင်းနေထိုင်ရပါတယ်ဒီကုသိုလ်လုပ်တဲ့အကြောင်းအရာတစ်ခုမှမပြောနိုင်အဲ့မှာရှင်သာရိပုတ္တရာရှင်မြတ်ကြဗာမိတ်လေဆိုတော့ဂါကြီးလည်းဘယ်လိုယူဆလဲဟိုမှာဆိုတော့မိဘကိုအကြောင်းပြုပြီးကိုယ်က မတရားမှုတွေလုပ်မယ် မတရားစီဝါရှာမယ်ဆိုရင်တကယ်လို့တည်သွားတဲ့ကံမှာငရဲဘုံဘွားရောက်သွားမယ်ငရဲသားတွေကနေပြီးတော့ငရဲမိတဲ့ကိုဆွဲချမယ်ဆိုရင်အာကျွန်တော်ကဒီမတရားမှုပြုတာမိဘတွေအကြောင်းကိုပြုခဲ့တာပါကျုပ်ကိုဟိုဒီငရဲတဲ့ငရဲမိတဲ့ဆွဲမချပါနဲ့လို့တောင်းမှလို့ရနိုင်ပါမလားလို့အဲ့မှာသူကမရနိုင်ဘူးခင်ဗျာဟုတ်ကဲ့ဒါဆိုရင်ဒီ ဒေရင်စာရီကမိဘတွေရာကိုတကယ်လို့အဲ့မှာရောက်လာမယ်ဆိုတော့ဒီသားလေးဟာမိဘတွေအတွက်ဒီမတရားမှုတွေပြုလုပ်တာပါဒါကြောင့်တို့သားလေးကိုငရဲကိုဆွဲမချပါနဲ့ဒီမိဘတွေရာကိုဂျားဖြတ်ပြီးတောင်းပန်လို့ရနိုင်မှာမလားသူ နားလေတဲ့စကားလုံးနဲ့ပြောတာပါမရနိုင်ပါဘူးဗျာတဲ့ကိုဘလောက်ပဲဘယ်သူကတောင်းပန်လို့နေနေငရဲသားတွေကတော့ကိုမူကြွေးပူပန်းနေတော့မယ်ငရဲဆွဲချမှာပဲအဲ့ရနေတယောက်ချင်းအကုန်မေးတာ တားမရတွေကိုကိုကမတရားလုပ်ပြီးစီးပွားရှာကြွေးတယ်ကျုံတွေကို မတရားလုပ်ပြီးစီးပွားရှာတယ်ကိုယ့်ကိုကြီးပွားချမ်းသာဖို့မတရားလုပ်ပြီးစီးပွားရှာမယ်ဆိုရင်တစ်ချိန်မှာငရဲဘုံမှာရောက်မယ်ရောက်သွားရင်ဒီငရဲဘုံမှာလွတ်အောင်တောင်းပန်လို့ရသလားဒီသားမရကျုံဒီဒီပုံကိုယ်တွေကိုကိုယ်ဒီငရဲမကြောင်တောင်းပန်ပေးနိုင်မလားဒါတွေတစ်ခုချင်းမေးတော့ဘယ်သူမှလုံးမပေးနိုင်ဘူးဆိုတော့သဘောပေါက်မေးဖြေနေတာဟောတော့ ပြီးတဲ့ခါကျဘာမိတ်နေရဲဆိုတော့ဒနေသာကြီးတဲ့ဒီလိုမိဘအစာရတဲ့ပုံကုန်တွေကိုအကြောင်းပြုပြီးတော့မတရားစီဝါရှာတာနဲ့တရားတော့တရားနီးနဲ့စီဝါရှာတာဘယ်ဟာပိုကောင်းမြတ်တယ်လဲမှန်ပါဗျာတရားတော်အမှုပြုလုပ်ပြီးတော့စီဝါရှာတာပိုကောင်းမြတ်ပါတယ်အဲ့ဒါလေးတွေမိတ်တော့ဗျာအဲ့တော့ အဲ့မှာသူကဒီလူသူတစ်ပါးအတွက်ပြုလုပ်ရတဲ့တရားနဲ့ညီတဲ့အမှုမျိုးဆိုတာရှိတယ်ပေါ့ဘဇုအတွက်ပဲလုပ်လို့အဲ့လိုမိဘအတွက်ပဲဖြစ်ဖြစ်သားမယားပဲအတွက်ပဲဖြစ်ဖြစ်ပေါ့ဒီတရားသောမှုနဲ့စီဝါရှာလှုပ်တွင်းလှုပ်တွင်းကောင်းတယ်အကုသမပြုခွင့်နဲ့ကုသိုလ်ကောင်းမှုတွေပြုလုပ်ပြီးတော့လှုပ်တွင်းကောင်းတယ်ဒါလေးမိန်လိုက်တော့အဲဒီအဲ့လိုလုပ်တော့ဝမ်းမြောက်ဝမ်းသာဖြစ်တာဒီဘောမတရားမှုတွေလှုပ်တာမလှုပ်တော့ဘူးဗျပြောရရင် ဒါပေမဲ့လို့လူဟာတတ္တဝါတွေကဘုန်းကြီးတို့ပါအောင်လေတပြေးပြေးအိုကြတယ်နာကြတယ်သိကြတယ်နောက်တော့ဒီဒကာကြီးကကျမ်းမာကြီးအသက်ကြီးလာတော့ယောဂဝိနာဖြစ်တယ်ယောဂဝိနာပြင်းထန်ဖြစ်တော့ရှင်သာရိပုတ္တရာလည်းကြီးညိုတော့ကြီးညိုတော့ရှင်သာရိပုတ္တရာပင့်ခိုင်းပါရှင်သာရိပုတ္တရာများအိမ်ရောက်လာယောဂတွေတက်တာမှုရှိမရှိမေးပါအဲ့တော့ဟိုကလည်းမတက်တာကြောင့်ရှောက်တော့ရှောက်တာတော့ရှင်သာရိပုတ္တရာရှင်မြတ်က အဲသူ့ကိုသူနဲ့ပတ်သက်လို့ထိုက်တာနဲ့တရားစကားပြောတာပါပဲတနင်္သာရီတဲ့ငရဲနဲ့တိရိစ္ဆာန်ဘယ်ပုဂ္ဂိုလ်ကပုတ်ကောင်းတယ်လဲမှန်ပါဗျာတိရိစ္ဆာန်ပုတ်ကောင်းပါတယ်တိရိစ္ဆာန်နဲ့ပြိတ္တာဘယ်ဟာပုတ်ကောင်းလဲပြိတ္တာပုတ်ကောင်းပါတယ်ဒါမှမဟုတ်တော့တိရိစ္ဆာန်ကြတော့ဘုန်းကြီးတို့ဒီပြိတ္တာတွေလို့မဟုတ်တချို့ပြိတ္တာတွေကဒါပြိတ္တာတိုင်းတော့ပြောလို့မရဘူးကောတချို့ဒါသာရုခွန်နဲ့ပြိတ္တာမျိုးရှိတယ် ရာတရိဝဇီတာပြိတ္တာလို့ဝိမာရိကပြိတ္တာလို့ဒါတွေကျသူကကုသိုလ်ကောင်းမှုပြုလို့မျှပေးဝင်သားလို့ခေါ်တယ်တိဋ္ဌိဆံကြသူကသာလို့မခေါ်နိုင်တိဋ္ဌိဆံဆိုတော့ပျော်ဖို့စားဖို့သူသူအိပ်ဖို့သိမယ်သူစားဖို့သိမယ်သူပျော်ဖို့ပေါ့ဒီသုံးမျိုးသိလို့တိဋ္ဌိဆံပြိတ္တာကြအဲ့လိုမဟုတ်ဘူးပြိတ္တာတိုင်းတော့မဟုတ်ဘူးပေါ့ခုနပြောတယ်ဘုန်းကြီးတို့စာပေမှာပြိတ္တာနှမျိုးပဲဒီလို ကုသိုလ်ကောင်းမှုတွေအများဝေးလို့သာလို့ခေါ်နေတာတွေ့တာပေါ့ ဒီနှမျိုးကိုရည်ရွယ်ပြီးဖြေတာမေးတာ။ကြောင့်တိရိစ္ဆာန်နဲ့ပြိတ္တာဘယ်ဟာပုတ်ကောင်းလဲဆိုပြိတ္တာပုတ်ကောင်းပါလေ။ပြိတ္တာတဲ့လူဘယ်ဟာပုတ်ကောင်းလဲ။လူဟာပုတ်ကောင်းပါလေ။လူနဲ့နတ်ပေါ့နတ်တွေအစင်းနဲ့မေးတယ်။သရုမာရိနတ်ပေါ့သရုမာရိနတ်ကကောင်းတယ်သရုမာရိနတ်နဲ့အထက်ကတာဝရိသာတာဝရိသာနဲ့ယာမယာမနဲ့တုတ်တိတာတုတ်တိတာနေမာနဲ့ဒီနေမာနဲ့ဒီဒီနဲ့ဗြဟ္မနေမိတဝတဝတိ အဲ့ရနေတကဗြဟ္မာလောကအဲ့လိုဆင်းဆင်းမေးတာဗြဟ္မာလောကမေးတဲ့အခါကျသူကလည်းငကိုလည်းဓာတ်ခံရှိပုံရပါဗြဟ္မာပြန်လာတာလည်းဖြစ်ကောင်းဖြစ်နေတယ်ဗြဟ္မာလောကမေးတော့ရဏိမိတဝတဝုတိနတ်ဘုံနတ်ပြည်နတ်လောကနဲ့ဗြဟ္မာလောကဘယ်ဟာကောင်းလဲလို့ဒါမေးတာအဲ့ဒီခါကျတော့ तू ကဒါကိုစိတ်ဝင်စားနေဒီလောကလည်းလာတာဖြစ်ချင်းပြတ်မှုဒါကအရှင်ဘုရား အရှင်ပြဗမာဗြဟ္မာလောကကိုမေးလိုက်သလားဗြဟ္မာလောကကိုအမိတ်ရှိလားအဲ့ဒီမှာအရှင်မြတ်ကြီးကဘယ်လိုတွေးလဲအော် तू ကဗြဟ္မာလောကညွတ်နေတယ်ဗြဟ္မာလောကစေကားတန်နေတယ်ဗြဟ္မာပြည်ရောက်ကြောင်းမေတ္တာကရုဏာမုဒိတာဥပက္ခတရားတွေဟောတာဟောတဲ့ဓာရီလိုက်နာကျင့်ကြံအထောက်တော့ဇံရတယ်ပေါ့ဗျာဇံရပြီဒါနဲ့ကွယ်လုံးရှင်သာရိပုတ္တရာကရောမြတ်ရဲ့ဒီမေတ္တာကရုဏာမုဒိတာဥပက္ခဆိုဗြဟ္မာဥပက္ခတရားတွေဟောကြတယ် ဟောကြားတော်ဟိုတခါရလည်းကျင့်သုံးပေါ့တရားဟောတရားဟောပြီးတော့ပြန်သွားတယ်သူကလည်းအရာတွေကြားနာကျင့်သုံးတော့နောက်ဆိုပြန်ကွယ်လွန်သွားတယ်ကွယ်လွန်သွားတဲ့အခါကျခုနဇံရတဲ့သဘောရှိတယ်နော်မေတ္တာကရုဏာမုဒိတာဥပ္ပခာမေတ္တာကရုဏာမုဒိတာကသုဒ္ဓဆံတရားရတယ်ဥပ္ပခာပြည့်စုံဆံတရားရဒါဘုန်းကြီးတို့ဇံမိုင်းရတယ်တခါပြောပြီးဒါကြောင့်တခါတခါမှဒီမာကြီးတွေတခါကြီးတွေဟိုတခါလေးဘုန်းကြီးဘာပြောပြလဲဆို တချို့တရားတွေနားမလဲပြီနဲ့သိခနာထောင်းတယ်နော်အဲ့လိုဇံပိုင်းတွေပါပြီးပြောပြီးဆိုရင်ကွာဒီမျိုးကိုနားမလဲဘူးဆိုကြော်ထားလိုက်နောက်ဇံပိုင်းတွေဟောလာတဲ့ခါကျဘာပြောမှမသိဘူးဖြစ်တာလေနားထောင်ထားလိုက်နော်ခုနပြောတာလေပရမဇန်ဒုတိယတတိယဟုတ်လေမေတ္တာကရုဏာမုဒိတာဒီသုံးမျိုးအထုံးဇံသုံးပရမဇန်ဒုတိယတတိယသုဒ္ဓဇံညောရတယ်အဲဒါမှတ်ထားဖို့ကနောက်တစ်ခုကပရမဇန်ဒုတိယဇံတတိယဇံရပြီးတော့ သုဒ္ဓဇံရပြီးမှပိစံပဇံရဖို့ဥပ္ပခါကျင့်ရဥပ္ပခါကတော့ပွားများရင်ပိစံပဇံပဲရတယ်ဆိုပိစံပဇံတန်းကြော်ပြီးမရအောင်ကိုကသုဒ္ဓဇံတရားရထားသုဒ္ဓဇံရပြီးပိစံပဇံရခြင်းနဲ့ဆိုဥပ္ပခါဆက်ပွားဒါကိုပြောတာဒီလိုကြောင့်မဟုတ်ဘူးဟောပိစံပဇံရခြင်းတော့ဥက္ကဇံဒီကိုလုံးဆရာရစရာမလိုဘူးတခါလေဥပ္ပခါပွားလဲပိစံပဇံတန်းရအဲ့လိုမရဘူးဒါလေးမှတ်ထားပါ ဒီဟာနဲ့စာပေယူဆနဲ့ပတ်သက်ပြီးတော့ဒီဘုန်းကြီးတို့တခြားနိုင်ငံကတန်ဃာတွေပေါ့တော်တော်ယူဆလွဲတယ်ထို့သဖြင့်မလေးရှားကတန်ဃာတွေပေါ့သူတို့ကစာပေငငယ်လည်းမသိငယ်အောင်ကြီးမှလေ့လာလေ့လာအဲ့ဒီယူဆနဲ့ပတ်သက်တော်တော်လွဲကြတယ်အကြောင်းဆရာတော်ပါကျုပ်ဆရာတော်ပေါ့လေဒေါက်တာနန္ဒမာလာကြီးကမလေးရှားဘုန်းကြီးတွေတော်တော်ပြောတယ်သူတို့ကဘယ်လိုဟောလဲဆိုဥမာတရားတွေနာနာဖို့မှာပေါ့တချို့ပုဂ္ဂိုလ်ကြနာဂံဖြစ်တယ် နာဂံဖြစ်တဲ့သောတာပန်နာဂံဖြစ်ဆံမလို့ဒီခါလဲနာဂံဖြစ်တယ်သူကအဲ့လိုယူဆတယ်ချို့ကြရဟနာဖြစ်တယ်ဆိုသောတာပန်နာဂံနာဂံဖြစ်ဆံဒီခါလဲဟိုရဟနာတန့်ဖြစ်သွားတယ်စကက်လုံးလို့ရတယ်အဲ့လိုမျိုးတွေဟောတယ်အဲ့ဒီလိုမဟုတ်ဘူးနော်ဥပ္ပခါဆိုတော့ခုနပြည့်စုံစံရတယ်ဆိုတော့ပြည့်စုံစံဥပ္ပခါလာဒါအထုတ်လိုက်ဒီခါလဲပြည့်စုံတန့်ရတော့အောက်ကဇံတွေမလိုဘူးဆိုတဲ့ပုံစံမျိုးဟောအဲ့ဒီလိုမဟုတ်ဘူးနော်သူ့ရဲ့အစဉ်တိုင်းသွားတယ်အစဉ်တိုင်းဖြစ်တယ်ဝိပဿနာဉာဏ်တွေလည်းဒီတိုင်းပဲ ဥရောပြညာရောက်ဖို့ဆိုတော့ကနေပြီးတော့နာမရူပပရိစေတညာတို့ပစ္စယပရိနာမရူပပရိစေတညာရုံနိုင်ကြောင်းကျိုးသိရတယ်ပြီးတော့ကပစ္စယပရိကညာဆိုတာကအဲနာမရူပပရိစေတရုပ်တဘာဝနာတဘာဝသိရတယ်ပစ္စယပရိကညာဆိုတာကဒီရုပ်တဘာဝနာတဘာဝရဲ့အကြောင်းကျိုးဖြစ်နေပုံကိုသိရတယ်ညာနဲ့တကယ်မြင်ပါတယ်သမထရညာဆိုတာဒီကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝရဲ့အနေစာဒုက္ခအနတ္တဒါမြင်ပါတယ် သုံးခုလုံးမြင်ရမယ်နော်အနိစ္စမြင်အောင်လည်းမလုံလောက်ဘူးဒုက္ခမြင်အောင်လည်းမလုံလောက်ဘူးအနတ္တမြင်အောင်လည်းမလုံလောက်ဆရာသမားတွေကတော့ဟောတာပေါ့ဗျာဒါဘုန်းကြီးခရဏသတိမိတာဒီလိုအစွဲတံမှာဆိုဆရာသမားတွေကတော့ဒီမေဂိယသုတ်တို့ဒီသုတ်တွေဟောတာရှိတာဘာဟောတာလဲဆိုမေဂိယသုတ်တို့ကြအနိစ္စမြင်ဒုက္ခမြင်မယ်ဒုက္ခမြင်အနတ္တမြင်မယ်ဒီလိုဟောတာကိုကမြင်အောင်မှကိုမမြင်မဲနဲ့ဆရာသမားပြောတာတော့သူကဂျင်းနဲ့နေလို့မရဘူးဗျအဲ့ဒါပြောချင်တာ အဲ့ရနေတဆင့်တည်းအထုတ်လိုက်တဲ့ကောင်ဥရပညာရပါဥရပညာကိုတတ်ပြီးတော့ဒိုင်းကလေးရောက်မသွားဘူးเนาะအဲ့ဒါပြောချင်တာအဆင့်တိုင်းရောက်အထုတ်အဲ့ဒီမှာတော့ရမရကမ္မထာဆရာနဲ့ဆွေးနွေးမယ်ကိုကိုယ်တိုင်းနဲ့လုပ်မယ်ဒါလေးပြောချင်တော့အဲ့ဒီလိုနဲ့ဗြဟ္မလူကြီးဗြဟ္မလောကရောက်သွားတယ်အဲ့ဒီအကြောင်းအရာကိုရှင်သာရိပုတ္တရာကိုမြတ်ကြအကုန်လုံးသိပုံရမယ်ဘာလို့သူလည်းပညာဉာဏ်နဲ့ကြီးတယ်သူလည်းဇံပညာရတဲ့ပုဂ္ဂိုလ်အကြောင်းပြန်ရောက်သွားတော့မြတ်စွာဘုရားသွားလျှောက် သူဒီဒကာကြီးနဲ့ပတ်သက်လို့အကြောင်းကျိုးအကုန်လျှောက်တာလျှောက်တဲ့အခါမြတ်စွာဘုရားဗာမိတ်လေဆိုသာရိပုတ္တရာကလည်းသင်ဟာဒရင်စာရီကိုဒီစက်တဆင့်တက်ပြီးတော့ဟောဝယ်ကိစ္စရှိပါတယ်။ဘာကြောင့်ဗြဟ္မပြည်ကြောင့်ကြောင်းတရားလောက်ပဲဟောခဲ့တယ်လေ။ဆိုလိုတာကတော့ဒီဟာတွေမကသူကဝိပဿနာဉာဏ်ကိုခေါ်လို့ရင်မဲ့ညာဖွညာရနိုင်တယ်။ဒါကြောင့်မို့ဘာဖြစ်လို့ဒီတဲ့တဆင့်မြင်တဲ့တရားမဟုတ်လဲ။အဲကြောင့်မှ တခါလေဗြဟ္မပြည်ကြွပြီးအဲ့ကြမှာတခါသစ္စာလေးပါထဟောတာအဲ့ဒါကိုပြောချင်တာအဲ့မှာဒါရှင်သာရိပုတ္တရာကိုလိုမြတ်ကိုလေဒါသူကဆရာအင်္ဂါချုပ်တက်လို့လည်းပြောလို့မရဘူးစာပိုင်းတော့ဟုတ်လားဗြဟ္မကြီးဒီတင်းင်းစာကြီးကမေတ္တာကရုဏာမုဒိတာဒါတွေရောက်တော့ဗြဟ္မပြည်လောကအကြောင်းပြောတယ်သူကဒါကိုစိတ်ညွတ်နေတော့ဒါကိုမေးတော့အဲရှင်ပြဗြဟ္မလောကကိုပြောသလားဗြဟ္မဘုံအကြောင်းပြောသလားဒါစိတ်ဝင်စားတဲ့တိမိဒါပြောလိုက်တော့ဟုတ်ရဲ့ဒါမြတ်ခုနမြတ်စွာဘုရားကြီးရောက်တော့မြတ်စွာဘုရားမေးတော့ တော့ထပ်ပြီးဗြဟ္မဘုံကြွားပြီးဟောတယ်အဲ့ဒီမှာထေကရာကတော့အဲ့ဒီရှင်သာရိပုတ္တရာကရောမြတ်ကြီးကဒီတရားပြည့်စုံမဟောလို့တရားပြည့်စုံမပြလို့ဆိုတာမျိုးနဲ့ဒါကြောင့်မို့ဒုဘွားတော့ကပေါ့နောက်တော့ရတာပါပဲဗြဟ္မပြထဟောတဲ့အခါကျရသွားတာနော်ဒုဘွားတော့ကတခါလဲမညာဖုန်ညာမရတာဘာဖြစ်လို့လဲရှင်သာရိပုတ္တရာရှင်မြတ်ပြည့်စုံမဟောလို့ဆိုတာမျိုးကြောင်းပြတာဒါပြောလို့ထေကရာကြီးမှာ အောက်မှာအမှတ်ချက်လေးဆက်ရေးပါဘာရေးလဲဆိုအဲ့ဒီဒကာကြီးကိစ္စတွေဖြစ်ပြီးနောက်ပိုင်းနဲ့ရှင်သာရိပုတ္တရာကဘယ်လိုတရားပဲဟောဟောနောက်ဆုံးတော့သစ္စာလေးပါးကိုလွတ်တဲ့တရားမရှိဘူးသစ္စာလေးပါးနဲ့ဆုံးတာဟောတယ်အဲ့ဒီအဲ့ဒီလိုလေးတွေ့ရလို့ငယ်ဘုန်းကြီးတို့တွေဆိုရင်ဘယ်လိုလိုက်ပါလဲတရားကိုခုနကဆရာဘက်ကပြည့်စုံလို့ဖို့ဆိုတာနော်ဖះလို့နဲ့ဓာတ်ရတွေ့တဲ့ပုံကိုယ်တွေတောင်ကျွတ်တမ်းဝင်ရှင်သာရိပုတ္တရာဆိုတာလေခုနက ဘုရားပြီးအကြီးဆုံးပုဂ္ဂိုလ်ဗျာတက္ကရာကတော့ဒါဆရာဘက်ကတောင်းဝန်တရားချို့တဲ့တဲ့ပုံစံမျိုးရေးထားတော့နော်ဒါပဲလို့ပြည်စုံနဲ့ပြောလို့ရတယ်ဗျာဘာဖြစ်လို့လဲဆိုတော့နောက်ဘုရားပြောတော့ဗြဟ္မာပြည်တက်ဟောတယ်ကဲဘုန်းကြီးတို့ဆိုရင်ဘယ်ဟောနိုင်မလဲခုကအဲ့ဒါမျိုးပြောချင်တာနော်အရှင်မြတ်တို့ဒါရှင်သာရိပုတ္တရာဘက်ကဟိုထက္ကရာကတော့ပထမမပြည်စုံပေါ့လေနောက်ဗြဟ္မာပြည်လိုက်ဟောတော့လည်းပြည်စုံတဲ့သဘောပြန်ကောက်ချက်ချဒါပြောချင်တော့အဲ့တော့ဘုန်းကြီးတို့ တခါတလေဆရာသမားတွေအပိတရားဟောတယ်ငါဒီဆရာနဲ့တွေ့ရပါတယ်လို့ဒီဆရာနဲ့တွေ့ဒီတရားနိုင်တေချာပေါက်ရနိုင်ပါတယ်လို့ဒီမှာခုနကပိတ္တဘုရားနဲ့ဓာရတွေ့တယ်တရားမရခဲ့ဘူးတရားရနိုင်တဲ့ပါရမီရှိတယ်နောက်ဒနိစာရီရှင်သာရိပုတ္တရာကိုလိုမြတ်ဟိုလားပြည်စုံဟောလို့လူဝါတော်ကမညာဖွညာမရခဲ့ဘူးဒါပေမဲ့လို့ဗြဟ္မပြည်လိုက်ခေါ်ခဲ့ရတယ် ခေါ်တဲ့အခါကျတော့ရတဲ့သဘောမျိုးပြောသွားတယ်ဒါကတော့ဗာလဲဆိုတော့တရားမရနိုင်ခြင်းအကြောင်းနဲ့မှဆရာဘက်ကတောင်းချိုးတက်တာရှိတယ်တပည့်ဘက်ကတောင်းချိုးတက်တာရှိတယ်နော်ဆရာဘက်ကလည်းပြည်စုံစဉ်တည်လုံလိုက်တဲ့တရားတွေပေါ့တရားမှန်သမျှကျင့်ဤပဲပြောပြောဟောဟောဘာလို့မလဲပြည်စုံအောင်ဟောရမယ်ပြီးတော့နာတဲ့ပုဂ္ဂိုလ်ရဲ့အလိုအစ္ဆတရားသိပြီးဟောရမယ်ဒါဘုန်းကြီးတို့မဖြစ်နိုင်ဘူးဗျာအဒီကအစ္ဆတရား များသောအားဖြင့်တော့ဒီဆရာသမားကြီးတွေဆရာတော်ကြီးတွေကသူတို့သွားတဲ့လမ်းကြောင်းသူတို့ခေါ်ကြရတာပဲကိုယ့်ရဲ့ဇာတ်နဲ့ကိုက်မကိုက်ဆိုတော့ကိုယ့်အကိုအထုတ်ကြည့်ပေါ့နော်ကိုယ်ကကိုက်ညီတယ်တိုးတက်မှုရှိတယ်ဆိုဆက်ကျင့်ကြအောင်ပေါ့ဘုန်းကြီးကအဲ့လိုပဲလုပ်တယ်နော်အခုနီးတွေတော်တော်များဘုန်းကြီးကျင့်ပါတယ်ကျင့်တဲ့အခါကျကိုယ်သဘောကျတယ်ဆိုဆက်ကျင့်တယ်ဆက်ယူတယ်အခုတည်းကဒကာကြီးတို့ဒကာကြီးတို့သင်တန်းမှာဘုန်းကြီးအတွေ့အကြုံတွေအများကြီးထည့်ပြောတယ်အဲ့ဒါမျိုးသုံးတယ် အဲတော့ခုလည်းမထူပါဘူးဘုန်းကြီးသင်္นานနေတက်ကြတယ်ကြင့်ကြည့်ပါကြိုက်ရင်ဆက်သွားပါဗျာမကြိုက်ရင်ထပ်မေးပေါ့အမေးဖြစ်ကန္တာကြီးလည်းပါတယ်ဒီတော့ဘုရားရှင်တို့ရှင်သာရိပုတ္တရာရှင်များတို့ကြတော့သူတို့ကမပြည့်စုံပြည့်စုံလုပ်နိုင်တယ်နောက်ပုဂ္ဂိုလ်တွေကတော့ခုနဆရာဝန်တရားပြည့်စုံအထူးသဖြင့်အစ္ဆာတရားကြည့်ပြီးဟောဖို့ဆိုတာမလွယ်တဲ့ကိစ္စပဲနောက်ပုဂ္ဂိုလ်ဒီဆရာတောင်းကတော့လုံမှာပေါ့ဒါမျိုးလို့ဖြစ်နိုင်တာကတော့ဒီနီးမှန်လားမှန် တရားတွေကိုစနစ်တကျသင်နိုင်မယ်စနစ်ကျပြနိုင်မယ်ဟောနိုင်မယ်ဒါတော့ဖြစ်နိုင်တယ်ပေါ့နောက်တပည့်ဘက်ကပြုတင်ပြုထိုက်တာမပြုတာဆိုတော့ခုနကတရားကိုဆုံးအောင်မနာတာကျင့်ဤကိုပြည့်စုံအောင်မလေးလာတာဘာကျင့်ကျင်တော့ဒါလည်းမှတ်တာအာနာပါနာကျင့်အာနာပါနာပြည့်ပြည့်စုံစုံစနစ်တကျကျင့်တောင်လေးလာမယ်နောက်လေးလာအောင်လည်းမပြီးဘူးနားယုံလည်းမပြီးဘူးဘာလို့အောင်လဲကျင့်ရမယ်မကျင့်လည်းမရနိုင်ကျင့်မြန်တော့လည်း တပတ်10ရက်လောက်နဲ့မရနိုင်ဘူးဒါလေးမှတ်ထားပြီးပြီဆိုအောင်အချိန်ပေးပြီးကျင့်ရတလားမရတော့နှစ်လဘူးနှစ်လမရဘာဖြစ်လဲတစ်တလုံးကျင့်ပေါ့ဒါကိုကိုအလုပ်ပဲဒါကတော့ဘုန်းကြီးတို့တရားမရနိုင်ရင်အကြောင်းနှစ်မျိုးမှာဗြဟ္မာက ပြုသင်ပြုထိုက်တာမပြုတာဆိုဆရာဘက်ကလည်းတောင်းနေရှိတယ်တပည့်ဘက်ကလည်းတောင်းနေရှိတယ်ဒီနှမျိုးကိုပြောပါအဲ့ဒါကိုချုံပြောပြုသင်ပြုလိုက်တာကိုပြီးဆုံးမပြုခြင်းလည်းတရားမရနိုင်ဘူး အကြောင်းကလို့ခြုံပြောနောက်တစ်ချက်ကျတော့ပါပမိတ်တာပါပမိတ်တာဆိုဆရာကောင်းတမကောင်းမိတ်ဆွေကောင်းမရတာပါအဲ့ဒါတော့ဘုန်းကြီးတို့ဘာကိုထောက်ပြထားလဲဆိုဒီထက်ကရာကအဇတတမင်းကိုပဲထောက်ပြသွားတယ်ဇတတမင်းဟာသူ့ဆရာကဘယ်သူလဲရှင်တေဝဒပေါ့ဒီစကားကိုနားထောင်ပြီးတော့ဗာပြည့်လေအဖေကိုတတ်ခဲ့တဲ့ကံကြောင့်မို့တရားမရခဲ့ဘူး တာမညာဖလား30ရဟန်းဝေ့ရတယ်ရဟန်းပြုရတယ်အကျိုးကျေးဇူးတွေကိုဘုရားစီသွားမေးတာဘုရားလည်းအဲ့ဒါတိတိကျကျအကုန်ပြောဟောခဲ့တာပဲဟောပြီးနာပြီးတဲ့ချိန်မှာတကယ်တမ်းကျတော့သောတာပန်ဖြစ်ရမှာတရားရမှာဒါပေမဲ့တရားရမှာတော့ဘာကြောင့်မို့လဲဆိုတော့မကောင်းတဲ့ဆရာနဲ့ပေါင်းပြီးလို့သူကဘာဖြစ်သွားလဲဆိုသောတာပန်မဖြစ်ခဲ့ဘူးပေါ့ဗျာ တကယ်လို့ဒါဆရာကောင်းဓမ္မကောင်းပေါင်းမိမယ်ဆိုရင်တော့ဒါတော့တော့ဖြစ်နိုင်တော့ပေါ့ဒါကြောင့်မို့မိတ်ဆွေကောင်းဆရာကောင်းမရရင်လည်းပဲတရားမရနိုင်ဘူးဒီလိုမိတ်ပါဒါလေးနဲ့ပတ်သက်ဒီမှာချိန်ကလည်းတိတ်မချမ်းတော့ဒီပုံကိုယ်နဲ့ပတ်သက်ဆက်ပြောအောင်အဲ့ဒီမှာလေဒီမိတ်ဆွေကောင်းမပေါင်းရင်းအကြောင်းရင်းတဲ့ဘုန်းကြီးတို့ဒီမှာဟိုမင်္ဂလာတုတ်ထဲမှာလည်းပါပါတယ်နော်တမ္ပတ္တိတရား၄ပါးဆို အာတိဝလာစဘာလာနံနော်မိတ်ဆွေကောင်းကိုမပေါင်းမိတာဗန္ဓိတာနိသတိနောနော်အပေါင်းအသင်းနံပါတ်1ကလျာဏမေတ္တာရှိရမယ်ပြီးတော့ဥစားစားပြီးအိလာပြီးတော့အောက်ကပရိဒုပါထေတဝါဒတင့်တင်နဲ့အယတေတဆိုအန္တရာယ်ကင်းတဲ့အယတေတဖြစ်ရမယ်ပြီးတဲ့ခါကြမယ်ပုဗ္ဗေဇာရှေးကုသကံလည်းပါမယ် အတ္တမပရိတိစာနော်စိတ်ထားကောင်းလည်းရှိရမယ်ချုပ်ပြောရင်တော့ជីវချမ်းသာဖို့အတွက်မိကောင်းရှိရမယ်ပြီးတော့စိတ်ကောင်းရှိရမယ်ပြီးတော့ရှေးကံပါမယ်ပြီးတော့ခါကျတော့ဗာလေဒီအပြစ်ကင်းတဲ့ဒီနေရာပြင်အန္တရာယ်ကင်းတဲ့နေရာမျိုးဖြစ်ရမယ်အဲ့ဒီ၄ချက်ထဲမှာဘုန်းကြီးတို့စာပေကောက်ချက်ချတာတချို့တုတ်တွေမှာဆိုဥမာမေဂိယတုတ်တို့ပါကြတော့ မိတ်ဆွေကောင်းအရေးကြီးတယ်မိတ်ဆွေကောင်းရရင်ကြံတဲ့ကိစ္စတွေကိုဖြစ်နိုင်တယ်ဒီလိုဟောတာရှိတယ်ချိုးတုတ်တွေကြတော့ဘာဟောပြန်လဲဒါတော့ပုဂ္ဂလိပုဂ္ဂလိစာတရားနဲ့ဆိုင်တယ်နော်အခုကြောင်းရနေတော့ပြီးတော့မှဘုန်းကြီးတို့ဗမာပြဆရာတော်ကြီးတွေကောက်ချက်ချလေးပြောခြင်းလို့ဘုန်းကြီးဒီစကားအခြေခံပြောတာတချို့တုတ်တွေကြတော့ရှေ့အတိတ်ကအတိတ်ကကောင်းသောကောင်းမှုတွေရှိခဲ့မှာဘုန်းကြီးတို့ခုနအကြောင်း မိတ်ဆွေကောင်းရှိမိတ်ဆွေကောင်းနဲ့ရတာလို့စိတ်ကောင်းတဲ့လုံကောင်းရှိတာလို့နေရာကောင်းရတာလို့ဒါတွေဖြစ်နိုင်တယ်ပြောတယ်။နောက်ပိုင်းမှာတော့ခွန်ကြီးတို့ဒီတပြေကံပြီးကြီးနေတရားသိဆရာတော်တို့ဘာလို့ကတော့အဲ့ဒီဟာဒီတဲ့သူတို့ကတော့စိတ်ကောင်းရှိဖို့ဒါဝတိကပြောတာစိတ်ကောင်းရှိဖို့ဒီမာကံတော်ဆရာတော်ဘုရားကြီးလည်းစိတ်ကောင်းရှိဖို့ပထမဆုံးဒါကိုပြောတယ်။အဲ့ဒီမှာကြည်လိုက်ပေါ့နော်။ဇာတတမင်းသူ့အဖေပေါ့ဗျာ။သူ့ဖေကသောတာပန်ပဲဗျာ။ ထမအကြောင်းတကားပဲတကယ်တမ်းကျတော့ဒီအဖေကမိတ်ကောင်းမယ်လေကိုယ့်ရဲ့မိတ်ကိုယ့်ရဲ့အကောင်းဆုံးမိတ်ဆွေကမိဘပဲမိဘလွယ်လို့ဆရာသမားတို့မိဘတို့ဒါကိုယ့်ရဲ့အကောင်းဆုံးမိတ်ဆွေပဲသူသားလေးချစ်တာမှအလိုအမြင်ချစ်တာပဲချစ်တဲ့ခါကျတော့တတ်မြတ်ဆောက်ရှောက်မှာပဲတတ်မြတ်အကြောင်းခေါ်သွားမှာပဲနော်အဲတော့မိတ်ဆွေကောင်းမရဘူးလားရှိတာလေမိတ်ဆွေကောင်းမတော့တာမှအဖေတွေ့ရတာ ဘယင်လည်းဖြစ်သေးနော်သောတာပန်ဘယင်ဒါမိတ်ဆွေကောင်းလည်းတွေ့တာဒါဇာတတပျက်စီးခြင်းကြောင့်သူတို့တခုချင်းစီစီပြကဲဘယင်သားတော်ဖြစ်ပြီးစနန်းတော်တွေမှာတကယ်ကိုစိပ္ပတိဖြစ်တဲ့နေရာတကယ်ကိုအာဏာကင်းတဲ့နေရာသူနေခဲ့ရတာပဲနော်ရှေ့အတိတ်ကံကပါခဲ့လို့ဒီမှာဘယင်သားဖြစ်တာပဲအတိတ်ကံမပါရင်သူမဖြစ်ဘူးဗျာဒါလေးမှတ်တော့ အတွင်းစိတ်ကောင်းပြင်မိတ်ကောင်းနေကောင်းမှုရှိကံနေရာမှာဧကံကြီးပွားကြောင်းဆိုဘုန်းကြီးဒီဆောင်းကလေးလောက်ဖြစ်တော့အဲ့ဒီအဲ့ဒီ၄မျိုးရှိတာပေါ့နော်အဲ့ဒီ၄မျိုးထဲမှာဒီမှာဗราဏကခုနတောင်မြို့မာကတော်ဆရာတော်ဘုရားကြီးတို့တရေကံပြည့်ရက်ဖြည့်ကြီးနေတဲ့တဲ့ဆရာကြီးတဲ့ဆရာတော်ဥဝသစ္စာဘိဝန္တာတို့ကအာရေးလိုက်အဲ့ဒီ၄မျိုးထဲမှာစိတ်ကောင်းရှိဖို့ပထမစိတ်ကောင်းရှိခုနမိတ်ဆွေကောင်းတွေ့မယ်သူစိတ်ကောင်းမရှိလို့အဖေကနေပြီးတော့ဒီမှာဇာတတမင်း သူလိုချင်တဲ့ပစ္စည်းအကုန်ပေးခဲ့တာပဲနာမနာလိုချင်တော့ပေးတာဒါနဲ့သူကစိတ်အဖေကိုတခါထတ်တတ်တတ်တဲ့ဖြစ်မျိုးစိတ်ကောင်းတဲ့လုံကောင်းမရှိလို့ငယ်ငယ်လေးကဒီလောက်အကြိုက်အလိုလိုက်ပေးနေအောင်ဒါဟုတ်တစ်မျိုးပြီးတစ်မျိုးတစ်ခုတစ်ခုတောင်းဆုံနေတာသူစိတ်ထားညာလို့ဆိုတာဒါကိုကောက်ချက်ချတာကြံတဲ့ချက်လက်တွေသူပြည့်စုံတာစိတ်ကောင်းမရှိလို့စိတ်တညံ့လို့ဒီအဖေနန်းတော်လည်းယူသေးအဖေတတ်တဲ့အခြေအနေမျိုးတွေရောက်သွားတာဒါကိုကောက်ချက်ချပြ ဒါကြောင့်ခုနကမိတ်ဆွေကောင်းရဲ့အန္တရာယ်ရှိအနေနော်ခုနမိတ်ဆွေကောင်းရှိရမယ်ရှေးအတိတ်ကမိတ်ကောင်းဆွေကောင်းရဲ့ရှေးအတိတ်ကရဲ့ပြီးတော့အန္တရာယ်ကင်းတဲ့နေရာမျိုးရဲ့နော်ပြီးတော့ဗာလဲစိတ်ကောင်းနှလုံးကောင်းရှိဖို့ရဲ့ဒီ၄မျိုးရှိတဲ့နေရာကဘယ်ဟာရေးကြည့်လဲဆိုစိတ်ကောင်းရှိဖို့ရေးကြည့်တယ်ဆိုဒါကိုဆရာကြီးဆရာတော်ကြီးကကောက်ချက်ချပြနောက်တစ်ခုပေါ့နော်ဒါကဇာတတ ရှင်ဒေဝရပဲပြေးလာရှင်ဒေဝရကလည်းသူ့ဖေရလည်းဘယင်ပဲဗျဘုန်းကြီးတို့သုတ်တော်ရဏတို့သုဘဗုဒ္ဓတို့ဒါညီကိုတွေပဲနော်သုဘဗုဒ္ဓရဲ့နော်တားပဲသုဘဗုဒ္ဓဆိုတော့ဘယင်ပဲဒေဝရကလည်းဘယင်တားပဲသူအတိတ်ကံပါခဲ့လို့ဒီမှာဘယင်တားဖြစ်တယ်ဗျနန်းတော်ထဲမှာမိုးရပြီကြီးရပြီကြီးပြင်းရပြီဆိုတာနေရာကောင်း ပါတာနေရာကောင်းနေရတာပဲနော်ဘယင်သာဖြစ်တယ်ဆိုတော့အတိတ်ကံကြောင့်ဘယင်သာပဲအတိတ်ကံမပါကုသကံပဲဘယင်သာမဖြစ်ဘူးဒါလေးမှမိတ်ဆွေကောင်းဘုရားနဲ့လည်းတွေ့တော့လေဘုရားနဲ့တွေ့လို့မှ तू ကဇံရလောကီဇံရခဲ့တာပဲမိတ်ဆွေကောင်းလည်းမရှိဘူးလို့ပြောလို့မရစိတ်ကောင်းနှလုံးကောင်းမရှိတဲ့အတွက်ဘာဖြစ်လာလဲတော့ဘုရားကိုဟိုတန်ခါသင်းခွဲပြီးတော့လောက်တာပဲနော်ဘုန်းကြီးတို့မန္တလေးကဆရာတော်ကြီးတပါးဆိုဒါနဲ့ပတ်သက်လို့ပြောတာလေမှတ်မိ ဟိုကြပြလေးလို့မရဘူးပေါ့ရှိအစင်စင်ပြောတဲ့စကားတော့သူကဘလို့စိတ်ကောင်းနှလုံးကောင်းတွေမရှိလဲဆိုဉာဏ်တဲ့ပုံကိုယ်တွေကိုဘုန်းကြီးတို့ဘုရားလက်ထက်ကမှဘုရားလက်ထက်မှာလှမ်းပြောကြည့်လိုက် ရှင်သာရိပုတ္တရာကျတော့ပညာရအေးတဲ့ပေးတယ်သူဆုတောင်းအားလေးတော့ပေးတယ်ရှင်မမောကလန်ကြတကိုးရအေးတဲ့ပေးတယ်စာရီပဲပေါ့ရှင်အနာလို့ကြအေးတဲ့၅ခုလောက်ပေးတယ်စာရီတဲ့သူပါရမီရောလေးရောဆုတောင်းလေးရောပေးတယ် အဲ့မှာရှင်ဒေဝရကဘာဖြစ်လဲသူ့လည်းတပွဲလောက်တော့ရသိနေပေါ့အဲအဲ့ဒါပြဿနာတက်တာငါကရောက်ဖတော်တယ်ဟုတ်လားညီကိုဝမျိုးလည်းတော်တယ်အဲ့တော့ငါလည်းတပွဲလောက်တော့ပေးသိနေအဲ့လိုပွဲကိုမျောတာဗျအေတတက်လို့ဟုတ်လားရှေးတော့ကပွဲကိုအေတတက်ခေါ်တာပေါ့အဲ့တော့မန္တလေးကဆရာတော်ကြီးကဘာပြောလဲဆိုတော့သူကအကုန်လုံးမရပါဘူးပြောကြတာဘာပြောလဲ သာရိပုတ္တရာတို့မောက္ကလန်ကအေတရက်နဲ့ဘီတရက်နဲ့ငါကြဘာတရက်မှမဖြစ်ဘူးအဲ့ဒါနဲ့ဒေါသဖြစ်ပြီးတော့တန်ခါဂိုင်းခွဲထောင်းတာဒါစိတ်ကောင်းနှလုံးကောင်းမရှိလို့ဒေဝလာလေးပျက်စီးရတယ်ဆိုတဲ့အကြောင်းပြောတာပါဂျန်တဲ့အချက်လက်တွေပြည့်စုံမယ်အကြောင်းကိုခုနကကြီးပွားချမ်းသာကြောင်းအကြောင်းလေးမျိုးမှတ်ထားမယ်အဲဒီအကြောင်းလေးမျိုးဆောင်းဖို့လေးမှတ်ခြင်းရင်အတွင်းစိတ်ကောင်းပြင်မိတ်ကောင်းနဲ့ကောင်းမှုရှေကံနေရာမှဧကံကြီးပွားကြောင်း ရေမဲဆောင်မှုအတွင်းစိတ်ကောင်းပြင်မိတ်ကောင်းနဲ့ကောင်းမှုရှိကံနေရာမှန်ဧကံကြည်ပွားကြောင်းကိုအတွင်းစိတ်ကစိတ်ကောင်းနှလုံးကောင်းရှိရင်ပြင်ကမိတ်ဆွေကောင်းဆိုတွေ့မှာပဲနော်အတွင်းစိတ်ကောင်းရှိတယ်ရှိရင်ဒါရှိကုသကံပါလာလို့ဒီတွင်းစိတ်ကောင်းရှိတယ်ကုသကံမပါရင်ဒီလိုလူကရောက်ကိုရောက်စရာအကြောင်းမရှိဘူးကုသကံပါလို့ဘုန်းကြီးတို့ရောက်တာပဲနော်ပြီးတော့နေရာမှာ စိတ်ကောင်းနှလုံးကောင်းရှိရင်ဟာဒီတငယ်ချင်းနေရာနဲ့ညီမမင်းပဲကုမ္ပဏီသွားလို့ဘယ်နေရာသွားနေဘယ်နေရာဘိုးလုံချုံနေဘယ်နေရာသွားရင်ဘိုးတိုးတက်နိုင်တယ်ဒါလေးညွှန်တာပဲဒါလေးမှတ်ထားမယ်နော်အဲ့တော့ဒီရာလေးလည်းကောင်းလို့ဒီရှင်ဒေဝရတို့ဇာတတတို့နဲ့ပတ်သက်ပြီးတော့ဆက်ဆံလို့ပြောမိတာအခု6နိုင်လည်းထုတ်သွားတယ်ခုနလေးနဲ့ဆုံးသတ်မယ်အတွင်းစိတ်ကောင်းပြင်မိတ်ကောင်းနဲ့ကောင်းမှုရှိကံနေရာမှာဧကံကြည်ပွားကြောင်း ဘုန်းကြီးတို့တွေစိတ်ကောင်းနှလုံးကောင်းရှိရင်ဘာဖြစ်နိုင်လဲမိတ်ကောင်းဆိုတာရနိုင်ပါတယ်မိတ်ဆွေကောင်းဆရာကောင်းဆိုတာရပါတယ်ဆရာကောင်းရရင်ဆရာကောင်းနဲ့နေရာကောင်းနဲ့ညွှန်ပြနိုင်တယ်ကောင်းမှုကုသကံပါလို့လည်းလူဘဝရောက်ခဲ့ပြီဆိုတော့စိတ်ကောင်းနှလုံးကောင်းရှိဖို့ဆိုဘာလို့မလဲတရားအထုတ်ရမယ်တရားထုတ်နေခုနကကာမိစင်နာနိဝရဏတွေမဖြစ်ဘူးပေါ့ဗျာမရှုမှတ်တိုင်းတော့ဖြစ်နေမှာပဲဒီနေ့ဟောပြောဆွေးနွေးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြံအထုတ်နိုင်ကြတဲ့ မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။